မိတို့ဒီနေ့ဟာ2022ခုနှစ်အောက်တိုဘာလ15ရက်စနေနေ့ညနေပိုင်းဘောဓိယရာပိုင်း301ညနေပိုင်းသဘောဓိယရာပိုင်းနေနဲ့သုံးချခြင်းလမ်းမြတ်ပဋ္ဌာန်ပိုင်း32ဖြစ်စာဇာတာဖြစ်စီယောပိုင်း1နေနေသင်္ချာပို့ချပေးပါမယ်လို့ပစ္စာဇာတာပစ္စယော ဒီပါဠိလေးဒီပါဠိလေးအတိပ္ပယ်ကိုပထမဆုံးလေ့လာမယ်နော်မတ်စုလေးလည်းခွင့်လို့ပေးထားပါပါဠိလေးရောမတ်စုလေးရောပိဿဇလပစ္စည်းရဲ့ပါဠိလေးလေးပြထားဟုတ်ပြီဒီနေ့ပိဿဇလပစ္စည်းရောသူကဒီမှာတော့တော်တော်လေးပါပဲအိမ်မှာပိဿဇလပစ္စည်းကို ပုတ်တွေခွဲလိုက်ရင် ပစ္စာကတပုတ်ဇာတာတပုတ်ပစ္စယောတပုတ်သုံးပုတ်ပစ္စာနောက်မှဇာတာဖြစ်၍ပစ္စယောခြေစုပြုတတ်တဲ့တရားနောက်မှဖြစ်တဲ့စိတ်စေတနာတရားတို့ကရှေ့ကဖြစ်နေအတူဖြစ်လာကြတဲ့ရုပ်တရားတွေနော်ရှေ့စိတ်နဲ့အတူဖြစ်လာတဲ့ရုပ်တရားတို့ဟာခိုင်မြဲစွာတည်တတ်နိုင်မှုအတွက်ခြေစုပြုတဲ့သဘောကို အစ္ဆဇရပစ္စည်းလို့ခေါ်ပါတယ်ဘုန်းကြီးတို့ထေရများကတော့ဒီမှာလင်းနာငယ်ဥပမာပေးထားတော့နော်ဘုမတော့ဒီထေရတွေကပါတဲ့အတိုင်းဘုန်းကြီးတို့ပြောပါနောက်ပိုင်းဘုန်းကြီးတို့နိုင်ငံဆရာတော်ဘုရားကြီးတွေကျိုးဆရာတော်ကြီးကမကြိုက်ဘူးဒီဥပမာဒါပေမဲ့လို့သွားဆုံးထေရတွေရှိတဲ့အတိုင်းပြောကြတော့တကယ်တော့ဒီလင်းနာငယ်ဥပမာလေးနဲ့ ပေးထားတယ်ဘယ်လိုမှပေးတာလဲဆိုမိခင်ဖြစ်တဲ့လင်းနာရည်ကစာရကိုကိုယ့်ကိုရှာဝေဆတ်တော့ပြီးတော့အတိုက်ထဲမှာငွေဖွာထားတဲ့သားငယ်သမီးငယ်လင်းနာငယ်လေးတွေများပြစာကိုယူဆောင်လာတဲ့ထုံးစံရှိပါဒီတဲ့လင်းနာငယ်လေးတွေကဘယ်လိုဖြစ်လဲဆိုမိဘတွေပြန်လာရင်တော့သူတို့အတွက်စားစရာတွေပါဠိလိုပါဠိလိုဒီမြို့ကို တောင်းတနေကြတယ်လို့ဆိုပါတယ် အဲ့ဒီအစာရမှာမြောက်ကိုတောင့်တတဲ့ယတတနာကို ပါဠိလိုကြအာဟာရတာလို့ခေါ်တယ်အာဟာရရဲ့အာတာရဲ့အာဟာရရဲ့အာဟာရရဲ့အာတာရဲ့ပေါင်းတာအာဟာရတာပေါ့နော်ဒါတော့ပါဠိစကားပါဒါတိတ်တော့ရင်ကြည့်ပါအာဟာရအာတာပေါ့အာရအာရအာတာတောင့်တတဏပေါ့ဒီအာရအာတာ မှာဖြစ်နေတဲ့စေတနာရှိတယ်အဲ့ဒီစေတနာအာဟာရတာစေတနာလို့ခေါ်တယ်သူတို့ကအစာအာဟာရကိုမစားရဘဲနဲ့အဲ့ဒီအာဟာရတာစေတနာမျောလင်းချက် တောင့်တချက်နဲ့လင်းနာငယ်လေးကကိုဟာအထောက်ပံ့နေရရှိထားတဲ့အတွက်လင်းနာငယ်ကိုဟာအတောင်လက်တွေ ဖြစ်ဖြစ်နဲ့ဆုံးလာပြီးကိုယ်တိုင်အစာရှာနိုင်သည့်တိုင်အောင်တည်တတ်နေတယ်ဒီလိုဆိုပါတယ်။ချုပ်တတ္တဝါတွေကသူတို့ရဲ့အကုသိုလ်ကံကုသိုလ်ကံပဲနော်အကုသိုလ်ကံရအဘယ်ဘုံသားတွေကအဲ့လိုငရဲဘုံမှာငရဲဘုံသားတွေလည်းတို့ပဲဘာမစားပြန်နှိမ့်ဆက်ညှင်းဆဲဟောဒီလိုနဲ့ပြန်ဖြစ်ဘာမှမစားမလဲတို့ပြန်ဖြစ်လိုက် တည်သွားလဲပြန်ဖြစ်လိုက်နေဒီလိုနဲ့ဘဝပေါင်းများစွာခံဒီလိုပဲအကုသိုလ်ကံကြောင့်မို့ဖြစ်လာတဲ့ဘဝတွေမှာအဲဆင်းရဲနဲ့ဒီတိုင်းကြီးပဲဒုက္ခခံပြီးတော့အသက်ရှင်နေရတယ်ရှိဖြစ်ဒုက္ခဖြစ်အဲကြည့်လိုက်ရင်တော့အစာမစားရင်တော့သေဖို့ရှိတာပေါ့နော်ဒါပေမဲ့ဒိဋ္ဌငယ်လေးတွေဟာခုနအာရောတောင့်တတဲ့စေတနာအထောက်ပံ့ကြောင့် မသေးပဲနဲ့အသက်ရှင်နေတယ်အဲ့ဒီအာရတစေရနာ အာရကိုတောင်းတတဲ့စေနာချမ်းမဟုတ်ဒီပစ္ဆာဇာတစိတ်စေတသိက်ထဲမှာပါနေတဲ့စေရနာစေတသိက်လေးပဲဒါကြောင့်မို့ဒီအာရတောင်းတတဲ့စေတနာကဥပမာ ဖြစ်ုံနဲ့ပဲပါဘူးဥပမာလည်းဖြစ်တယ်ပစ္ဆာဇာတတ္တိယေစုပြုပုံလေမှန်တယ် ဒီဒိဋ္ဌငယ်လေးတွေဟာဒီအာရုံတောင့်တတဲ့စေတနာသည် စေတနာဒီမဖြစ်မိမိမဖြစ်ပေါ်သည်မရှိဘူးတော့ဖြစ်နေတဲ့ခန္ဓာကိုယ်နဲ့ခန္ဓာကိုယ်ရဲ့ရုပ်ပေါင်းမှာမိမိဖြစ်ပေါ်လာတဲ့ခန္ဓာပစ္ဆာသတ္တတဖြင့်ထောက်ပံ့နေတယ်ဒီပြောတယ်ဒါဟိုဒီဥပမာကိုလေဒီဆရာတော်ဘုရားရတဲ့မကြိုက်တိုက်တော့လေဒီဆရာတော်ဘုရားရတော့ပြန်ပြန်လက် ဉာဏ်ပညာလည်းထက်မြက်ကြတော့ရှေ့ရှေ့ဆရာတော်ကြီးထက်မြက်တော့လေဆရာတော်ဘုရားကဉာဏ်ပညာထက်မြက်လို့ဘုန်းကြီးတို့ခုငယ်လာကြီးမှာပြဋ္ဌာန်းတဲ့တိကာယောဆိုတာရှိတယ်ပြီးတော့မှပြီးတော့မှတသင်္ကောထပ်ဖွင့်လေဒီဆရာတော်ဘုရားကြီးလိုငယ်ငယ်ကကြတော့အဲ့ဒီတိကာယောကိုသင်မပေးဘူးသင်မပေးဘူးဆိုဘာလို့သင်မပေးလဲလို့ဆရာသမားတွေအမှားတွေများလို့အဲ့လိုနဲ့သင်မပေးဘူးနောက်ပိုင်းလေဒီဆရာတော်ဘုရားရဲ့ကြည့် အကြီးလာတဲ့ခါမှာပညာတွေတက်လာတဲ့ကအဲ့ဒီအမှားတွေရှာဖွေထုတ်ဖော်ပြီးတော့ပြန်ရေးသားအဲ့ဒါကိုပြန်ရေးတိကာမောလို့တော့ခေါ်တယ်ရမဒဒီနီတိကာလို့လည်းခေါ်တယ်အဲ့ဒီကျမ်းကထင်ရှားတယ်အဲ့ဒီကျမ်းကတော့ဘယ်လိုပညာတရားစေတနာလို့ဒီလိုပုဂ္ဂိုလ်များကြတယ်ကြည်ရပါတယ်ခုနတိကာကျော်ဆိုတဲ့ကျမ်းကတော့အငယ်လာကြည်တယ်လို့ပဲကြည်ပါတယ် အဲဒီဆရာတော်ဘုရားကြီးရဲ့ပညာအဲဒီဆရာတော်ဘုရားကြီးရဲ့ပညာအရာမှာပရိယတ္တိပညာမှာလေတော်တယ်လို့ပရိပတ်မှာလေအလွန်လေးစားပါတယ်နောက်နောက်ဆရာတော်ကြီးတွေဆိုရင်ပရိယမှာထင်ပရိပတ်မှာထင်ရှားတဲ့ဆရာတော်ကြီးတွေဆိုရင်ဆရာတော်ဘုရားကြီးရဲ့တရားတွေကိုအကိုကပြကြတာများပါသူတို့ရဲ့ကျမ်းဂန်တွေဖတ်ကြည့်လိုက်ပေါ့နော်တဏှာတဏှာမှာဒီလေဆရာဘုရားကြီးကိုလေးစားတဲ့အနေနဲ့ သူရဲ့ကြံကကိုကားတွေပြအမိတ်ကိုကားတွေပြအဲ့ဒီဆရာလေဒီဆရာဘုရားကြီးကခုနကတက္ကရာပြောတာလို့ဥပမာကိုမကြိုက်တဲ့အတွက်သူဥပမာတစ်မျိုးမိတ်တော်မူပါတယ်ခိုင်မှာဘုန်းကြီးတို့ အောက်မှာလည်းရေးထားပါနော်နောက်တစ်မျိုးကနေ့စဉ်ရွာသွန်းချတဲ့မိုးရေနော်နောက်နဲ့နောက်နောက်နှစ်တွေတိုင်းမှာနှစ်စဉ်နှစ်စဉ်ရွာသွန်းချတဲ့မိုးရေကရှေ့ရှေ့ကပေါင်းနေပြီးတဲ့သစ်ပင်ငယ်တွေကို စီပင်ဖို့ကြီးပွားဖို့ဒီသစ်ပင်လေးအသက်ရှည်ဖို့ခြေစုပြုသလိုပါပဲတဲ့နောက်နောက်ဖြစ်တဲ့ထင်ရှားဖြစ်ဆဲဖြစ်တဲ့စိတ်စေတသိက်တရားရရှေ့ကထင်ရှားဖြစ်နေတဲ့နော်ယုတ်တရားဆိုတာကကံစေဥဒ္ဓဟာရအကြောင်း၄မျိုးကြောင့်ဒီယုတ်တရားကဖြစ်တာဟုတ်အဲထင်ရှားဖြစ်နေတဲ့စိတ်ကရှေ့နဲ့ ရှေ့စိတ်နဲ့ဖြစ်ပြီးထင်ရှားနေတဲ့ရုပ်ပေါင်းကိုကြီးပွားဖို့စီပင်ဖို့နော်တဏ္ဍဆင်ဆက်မပြတ်တီးနေဖို့အတွက်ဒီပစ္ဆာဇာတပစ္စည်းကကျေစုပြုတယ်မှတ်တော့ဒါပစ္စည်းဒီပစ္ဆာဇာတပစ္စည်းကထောက်ပံ့မှုကြောင့်ဘုန်းကြီးတို့တတ္တဝါတွေရုပ်ရခန္ဓာကတိဒဏခိုင်ခန့်အသက်ရှင်နေတယ်လို့ပဲရေကြောင့် လန်းဆန်းရှင်သန်နေတဲ့တစ်ပင်လို့ဒီလိုဥမာပေးထားနော်အသက်လို့စိတ်လို့ နာမ်လို့မရှိတဲ့သူတွေကောင်းတဲ့နိုင်ရှင်ကြည်ပါဒီသူတွေကောင်းမှာရုပ်ခန္ဓာကိုထောက်ပံ့နေတဲ့အသက်စိတ်သုံးပုံနံတရားပေါ့ဒီတရားမရှိတဲ့အတွက်ပစ္ဆာဇာတပစ္စည်းဖြစ်ဖြစ် ထောက်ပံ့ခြင်းမရှိတဲ့အတွက်ယုတ်တရားတခဏချင်းပဲညှိုးနှောင်ပုတ်ဆွေးရေမရှိလို့ညှိုးနှောင်ခန်းချောက်နေတဲ့တစ်ပင်လိုဖြစ်သွားတာပါပဲဆိုပြီးတော့ဒီဥမာလေးနဲ့ရှင်းကြတော့ဗျာဒီတော့နောက်နောက်တဲ့နောက်နောက်ဖြစ်တဲ့နံတရားတွေကရှေ့ရှေ့မှာဖြစ်နေတဲ့ ရုပ်တရားတွေကိုထင်ရှားရှိနေတဲ့ရုပ်တရားတွေကိုပစ္စဇာတတရင်ကျေစုပြုကိုကောင်းစွာနားလည်သဘောပေါက်ဖို့ဘာလို့ရမလဲပရိသန်နေဝီထိပေါ့တဘောမှာတော့ကုပြောင်းပုံလေးတွေဒါကိုခွန်ကြီးကနားလည်ထားပရိသန်နေဝီထိကိုနားလည်ထားရမယ်နော်ခွန်ကြီးတို့ပရိသန်နေဝီထိလေးနဲ့ရှင်းပြီးတော့ပြအောင်အဲ့ဒါဆိုပုံနားလည်တတ္တဝလူတယောက်ဟာဘဝဟောင်းကနေပြီးတော့သိလာပြီ စုတည်စိတ်ကြပြီးကြပြိုင်နေပေါ့ချက်ချင်းဘုန်းကြီးတို့ပဲရောက်လာတယ်ဒီဘဝမှာပရိသန်နေတည်ရနော်ဒီမှာစုတည်ပရိသန်နေကွဲပြားအရင်ဘဝကတည်သွားတယ်ကြပြိုင်နေဒီဘဝရောက်လာတာဒါပရိသန်နေစိတ်ဖြစ်တာပရိသန်နေတည်နေတယ်ခေါ်နော်ဒီဒီဒိဗယ်လေးအောက်ပေါ်တင်လိုက်ဒီမှာလေးရေးထားပါဒီဘယ်ဘက်ကမဆုလေးပေါ်တင်လိုက်အောက်မှာလေးအဲ့ဒါလေးတွေနော် အောင်မှအဲ့ရလေးတွေတတ္တဝတ္တရောဘောဟောင်းကနေပြီးတော့သုတိစိတ်ကြပြန်နေပြန်တဲ့ချက်ချင်းပေါ့နော်ဘောအသင်မှာပရိသန်နေစိတ်ဖြစ်တယ်ပရိသန်နေနေတယ်ပေါ့ဗျာအတူတူပါပဲအဲ့ဒီလိုပရိသန်နေနေတာနဲ့တပြိုင်နဲ့ဘာဖြစ်လာလဲကမ္မစာယုတ်တွေပါလာအဲ့ဒီကမ္မစာယုတ်တွေကပါလေ ဒီဟောဒီပရိသန်နေစိတ်တွေမှာဥပတိပင်၃မျိုးရှိတော့နော်အဲပရိသန်နေစိတ်ရဲ့ဥပအခိုက်တံမှာဒီကံစားရုပ်တွေဖြစ်ပေါ်လာတယ်။ဘာကြောင့်ဖြစ်လဲကံကြောင့်နော်ကံကပြုလုပ်တဲ့အတွက်ဒီရုပ်တွေဖြစ်ပေါ်လာတယ်။အဲဒါကကံစားရုပ်ဆိုပါလေကာယတတကကလနော်ဒီဘာဘာတော့ကြောင့်ဖြစ်ပေါ်လာတယ်။နော်ဒီထဲမှာဒီရုပ်ကသက်ရှိတ္တလောဖြစ်လာတော့ ပရိဒါနဲ့စိတ်ဖြစ်လာပြီအဲဒီပရိဒါနဲ့စိတ်နဲ့အတူတူနော်ဥပတ်တယ်ဆိုအတူတူဖြစ်တာပြောတယ်အဲဒီထဲမှာကမ္မဇာယုတ်တွေပါလာကမ္မဇာယုတ်ကဓာတကလပါတယ်ဝုဒ္ဓဓာတကလပါတယ်ကာယပတာရဥဆောင်တဲ့ဓာတကလပေါ့ဟရိယဝုဒ္ဓဥဆောင်တဲ့ဓာတကလပေါ့ဘာဝဓာတကလပုံမာဝအဋ္ဌိဘာဝမြို့သားတို့မြို့သားဥဆောင်တဲ့မြို့သားပုံမာဓာတကလဥဆောင်မယ် ဘုံမာယုတ်ဥဆောင်မယ်မြို့သမီးဆိုရင်အိဒီပါယောဂဥဆောင်မယ်ဒီယုတ်ပေါင်း30ပေါ့ကလစီ3ခုဒါကမ္မဇာယုတ်ပဋိသန္ဓေစေဥပခိုက်တံဒီပဋိသန္ဓေစေဥပထေပင်ရှိတော့ဒီဥပခိုက်တံလေးမှာပဲခွန်ကြီးတို့ဒီကလစီ3စီကတခါလေးတန့်ဖြတ်လာအဲ့ဒါကြာချင်းချင်းပြန်ပြန်လာလာကျေစုပြုတတ်တဲ့ဒီနေရာလေးကိုခွန်ကြီးတို့တာဟဇာတပစ္စည်းတော့ပြောခဲ့လေချင်းချင်းပြန်ပြန်လာလာ ဟုတ်လားဒီအတူကဖြစ်တဲ့အတွက်သာဇာတပစ္စည်းဖြစ်တယ်အပြည့်အကျေစုပြုတဲ့အညာမညာပစ္စည်းပဲရတယ်ပြန်ပြန်လာမိပြီးနေမိပြီးတော့ဖြစ်တဲ့ကျေစုပြုတဲ့အတွက်နေတဲ့ပစ္စည်းဒီပရိသန်နေခါခိုက်တာမအောက်ခံနေကနေနော်နာမရူပံသာဇာအညာမညာသာဇာတပစ္စည်းနာပစ္စည်းနေတဲ့ပစ္စည်းနာပစ္စည်းဟုတ်လားဒါမျိုးတွေဟောခဲ့ပြီပြခဲ့ပြီနော်ဘုရားဟောခဲ့ပြီ နောက်ဒီပဋိသန္ဓေစေအခိုက်ပဋိသန္ဓေစေဥပခိုက်တန်လေးမှာကမ္မဇာယုတ်ဖြစ်ပြီးဒီလိုမှတ်ထားမယ်နော်အဲတော့ဒီကမ္မဇာယုတ်ကဘာလို့ဖြစ်လဲမေကံဘော ကိုပြုလုပ်တာအတိတ်ကံအကြောင်းတရားတစ်ခုတည်းအကြောင်းပေါ့ကမ္မဇာယုတ်တစ်မျိုးတည်းတာဖြစ်တဲ့အတွက်ဒီကမ္မဇာယုတ်ကိုဧကဇကာယခေါ်တယ်ကံအကြောင်းတစ်မျိုးအကြောင်းဖြစ်တဲ့ယုတ်နော်ကမ္မဇာယုတ်ဧကဇကာယဒီ ပစ္ဆာဇာတပစ္စည်းကြတော့ဧကဇကာယဒွိဇကာယတိဇစတုဇကာယဒီအသုံးလုံးတွေသုံးလို့ဒါကိုရှင်းလင်းချက်ပေးတာပေါ့နော်။နောက်အဲ့ဒီကနေပြီးတော့ပိဋ္ဌာန်နေစိတ်ရဲ့ဥပပြီးတော့ထီရောက်သွားအဲ့ဒီထီကာလမှာကြတော့ဘာရုပ်ဖြစ်လားဥဒုစာရုပ်ဖြစ်လားပထမဒီကမ္မဇကလစီထဲမှာဥဒုဒေဇောတာကတော့ပါတာပဲပေါ့ဒါပေမဲ့လို့သိတန်ဒီထီခဏမှာ ဥရုဇယုတ်ကဖြစ်လာနောက်ဆုံးဒီယုတ်တရားထိကနာမှာပဲအကောင်းတာဒီလိုလဲမှတ်ထားဘူးနော်အဲ့တော့ဒီပဋိသန္ဓေစိတ်ရဲ့ထိကနာမှာကြတော့ဘာခုနကံစောယုတ်တွေလည်းဖြစ်လာတယ်ဥဇုယနှံဥရုဇယုတ်ကလည်းဖြစ်လာဒါကြောင့်ထိကနာမှာကံနဲ့ဥရုသောအကြောင်းနှစ်ပါးကြောင့်ကံပဇာယုတ်ဥရုသောနှစ်မျိုးဖြစ်လာအဲ့ဒီယုတ်နှစ်မျိုးကိုစာမှာကြပါလေဒွိဇကာယနော်ဧဇကာယဆိုကံပဇာကို နော်ကံကြောင့်ဖြစ်တယ်ဒွိဇကံရဆိုတာဇာယုဥဒ္ဒဇာယုနှမျိုးခေါ်တယ်နော်ဒါကံနဲ့ဥရုအကြောင်းနှစ်ပါးအကြောင်းဖြစ်တယ်အဲ့ဒီအနေနဲ့ဖြစ်ဒီပြပေါ့နော်ဒီရုပ်တွေကတော့ဆက်ခုနှစ်ချက်မပြည့်မချင်းဆက်ဖြစ်နေမှာပဲရုပ်ရဲ့အဲရုပ်ရဲ့တက်တန်းကဆက်ခုနှစ်ချက်ဖြစ်ရင်ဟုတ်လားအောင်လားပြောက်အစ်စ်ပေါ့ပေါ့အဲ့ဒီလိုဆက်သွားတယ်ရုပ်တက်တန်းကကြစိတ်ကကြတော့ ပရိသန်နေစိတ်ဆိုရင်ဥပါတိဖြင့်ဒါပဲပြတ်သွားရင်နောက်ထပ်စိတ်တစ်မျိုးပြောင်းသွားဘဝင်15ချက်16ချက်ဟောဒီဘဝင်15ချက်16ချက်ကလည်းပရမဝင်ဆိုဥပါတိဖြင့်ဒုတိယဝင်ဥပါတိဖြင့်တတိယဝင်ဥပါတိဖြင့်အဲ့ဒီလိုနဲ့ဖြစ်တည်ပြဖြစ်တည်ပြဖြစ်တည်ပြအများကြီးဖြစ်တာအဲ့ဒီပထမဝင်စိတ်ရဲ့ဥပအခိုက်တန်လေးမှာစေတစာယုတ်တွေစဖြစ်တယ်ဒီလိုမှတ်ထားနော်ပထမဝင်ရဲ့အခိုက်တန်မှာစေစာယုတ်တွေဖြစ်တယ်အဲ့တော့ ရှောဆုံးကယုတ်တရားလေသူက16ချက်မပြည့်မချင်းခုနကာမဇာယုတ်တို့ဥဒဇာယုတ်စိတ်ကာမဇာယုတ်ဥဒဇာယုတ်တရားလေဒီထိအောင်ပါနေတယ်လေနော်အဲ့မှာထီကြမှာအကောင်းတယ်ဆိုပထမဘုံရဲ့ထီရောက်တဲ့ခါဒီသုံးမျိုးလုံးအကောင်းဆုံးဖြစ်ပြီးချုပ်တယ်နော်အဲ့ဒီကစဖြစ်တယ်အဲ့ဒီမှာအဲ့ဒီကာလအတိုင်းအောင်ဒီမှာလည်းရေးထားပါနော်ပထမဘုံဖြစ်တည်ပြက်အဲ့ဒီလို ဘဝင်စိတ်တကူတူဆက်မပြတ်ဖြစ်ကြမှာဗြဟ္မဝင်စိတ်ဖြစ်စေဥပခဏမှာစေတစာယုံများလည်းဖြစ်လာကြ၏ထိုဗြဟ္မဝင်စိတ်ဖြစ်စေဥပခဏမှာကံစိတ်ဥကံဥရုစိတ်ဆိုတဲ့အကြောင်းသုံးပါးကြောင့်ဖြစ်ကြတဲ့သံစာယုံစေတစာယုံနဟုတစာစေတာ၃မျိုးဖြစ်လာ၏ဖြစ်ရာယင်း၃မျိုးကိုတိစကာယယောဇနာတော့ပိတံနေစိတ်ရဲ့ ဥပကာလမှာကံစားယုတ်ဖြစ်တဲ့အတွက်ဧကစားကာယပရိသန္တိစေယထီကာလမှာじゃဥစားယုတ်ပဲဖြစ်ဝိစားကာယပရမဘဝင်စိတ်ရဲ့ဥပခဏမှာじゃတော့စိတ်စားယုတ်တွေဖြစ်တဲ့အတွက်ဒါကိုတိစားကာယခေါ်အဲ့လိုနဲ့ဘောကဘုန်းကြီးတို့ဖြစ်လာတယ်ပေါ့နော်ဖြည်းဖြည်းနဲ့သူကယတတဟာလိုက်ခန္ဓာဝေကြီးထွားလာမယ်ကြီးထွားလာတဲ့ဖြည်းဖြည်းနဲ့ကြီးထွားလာတဲ့အခါမိခင်ကစားတော့တဲ့အာရာတွေနဲ့ ကိုယ်မှာရရှိလာတဲ့ချိန်မှာအာဇာယုတ်တွေဖြစ်လာလိမ့်မယ်ဒီမဆုတွေပေါ်တင်လိုက်မယ်နောက်စတုဇာကာယဆက်ရှင်းတာနော်အဲဒီစိတ်တွေစိတ်ပေါင်းကရုပ်သုံးမျိုးချင်းချင်းကျေစုပြုတယ်အဲ့ဒီလိုနဲ့ဘာဖြစ်လာလဲရုပ်ခန္ဓာရဲ့ဖြည်းဖြည်းနဲ့ជីជីជីជីជីជីလာជីလာပြီးတော့ဗိဓာအာရပေါ့နော်ဗိဓာအာရ အဲဒါကတော့မိခင်မှာ စားတော့တဲ့အာဟာရပေါ့နော်အဲဒီမိခင်ရဲ့စားတော့တဲ့အာဟာရတွေကိုယ်မှာရရှိလာပြီဆိုတဲ့အခါကျတော့ဘာဖြစ်လဲအဲအာဇာယုတ်တွေလည်းဖြစ်လာတယ်ပေါ့ဗျာအာဇာယုတ်တွေဖြစ်လာအဲဒီအာဇာယုတ်ဖြစ်လာတဲ့အခါကျတော့ယုတ်တွေကကံစိတ်ကံဥဒုစိတ်အာရအကြောင်း၄ပါးကြောင့်ကံစားယုတ်လည်းဖြစ်လာပြီဥစားယုတ်လည်းဖြစ်လာပြီစေစားယုတ်လည်းဖြစ်အာဇာလေးယုတ်လည်းဖြစ်လာပြီယုတ်၄မျိုး ရှိလာပြီဖြစ်တဲ့အတွက်ဒီရုပ်လေးမျိုးကိုစတုဇာကာယလို့ဒီလိုခေါ်တယ်ပေါ့ဗျာဒါလေးမှတ်ထားဖို့ပါဒီဒီပစ္စည်းကိုလေ့လာတော့မယ်ဆိုရင်ဧကဇာကာယဆိုတာဘယ်ရုပ်ကိုခေါ်တယ်ဒွိဇာကာယဆိုတာဘယ်ရုပ်ကိုခေါ်တယ်တိဇာကာယဆိုဘယ်ရုပ်ခေါ်တယ်စတုဇာကာယဆိုဘယ်ရုပ်ခေါ်တယ်ဒါလေးမှတ်ထားဖို့နော်အာဇာယုတ်ကတော့မိခင်နဲ့ကိုပရိသန်နေတည်တဲ့ကလေး နော်အဲ့မှာအာရကြီးချိတ်ဆက်မှုရလာကြီးထွားလာပြီဆိုရင်ဒါဟာအာဇာယုံရတာဒီထဲမှာဘုန်းကြီးတို့မြင်ပြောတာမြင်ဒီထဲကဝိထီလေးနဲ့ရှင်းပြလို့ရတာတော့ဘောရုကသေးလာမယ်ဒီဘက်ဘုရားပရိသန်နေတီးလာပြီပရိသန်နေနေရပြီပရိသန်နေစိတ်ဖြစ်ပြီးအတူတူပဲနော်ဒီပရိသန်နေစိတ်လည်းမှာဥပတိပင်ရှိတယ်ဥပခိုက်တံဘာယုတ်ဖြစ်လဲကံစားယုတ်ဖြစ်တယ်ဒီယုတ်လေးကြည့်ပြီးတော့ဧကစားကာယဟော ပရိသန်နေစိတ်ရဲ့ထီကာလရောက်တိုင်းထီကာလကြပါရုပ်ဖြစ်လေဥဒုဇာယုတ်ဖြစ်တယ်နော်ကမ္မဇာယုတ်ကလည်းမချုပ်သေးဘူးလေသူက16ချက်ပြည့်မှချုပ်နောက်ကမ္မဇာယုတ်ရဲ့ဥဇာယုတ်ဇာနှစ်မျိုးဖြစ်လာအဲ့ဒါကိုဒွိဇကာယအဲ့ရနေဒီပရိသန်နေဇာဥပတိပင် စိတ်တည်းကတော့ပြတ်သွားတာပေါ့နော်ခဏပဲဥပတိခဏလေးပဲဒါပေမဲ့ယုတ်တရားတော့16ချက်ပြည့်မှ ချုပ်တယ်ချုပ်သွားမြဲလုံးဝပြတ်သွားတော့ဘာဘူးအသစ်သစ်ရုပ်တွေဟောင်းဟောင်းပြက်ပြက်သစ်သစ်တွေရုပ်တွေစထုတ်လာတာနော်ဒါကြောင့်ဘုန်းကြီးတို့ခန္ဓာကိုယ်ကြည့်လိုက်ပေါ့ဆဲတွေမပြတ်ဖြစ်ဖြစ်ဖြစ်ဆဲဟောင်းတွေသေသွားဆဲသစ်တွေဖြစ်လာနော်ဒါကြောင့်သေသေးသွားတဲ့ခါကျဒီကလေးဒီမှာဒီခန္ဓာကိုယ်ကြီးတွေပွတ်တိုင်းနဲ့ဆဲတွေတွေထွက်လာမှာကြီးတွေကအများအားထွက်နော်ခန္ဓာကိုယ်ကြီးဖြစ်ဖြစ်နဲ့အဲ့လိုဆဲတွေသေသွားအသစ်သစ်တွေဖြစ်လာတယ်ဟောင်းတွေပြတ်သွားလိုက်ဒီလိုအဲ့မှာပထမဘဝင်ရောက်ပါမယ် ဓမ္မဝင်စိတ်ဖြစ်ပြီဆိုတော့ဗဓမ္မဝင်စိတ်မှာလည်းဥပတိပင်ဒါမျိုးရှိတာဘူးဥပတိပင်ရှိတော့ဗဓမ္မဝင်စိတ်ရဥပခိုက်တာမှာစိတ်တစားရုပ်တွေစဖြစ်တယ်ဟောစောစောကဘုန်းကြီးတို့ကံစားရုပ်ဖြစ်ပြီးဥဒစားရုပ်ဖြစ်ပြီးအခုပထမဝင်ရဥပခိုက်တန်ကြတော့စိတ်စားရုပ်ပါဖြစ်လာနော်ဒီပထမဝင်လေးဒီပထမဝင်မှာဥပတိပင်ဒီလိုလေးမှတ်တာနော် ဒီဗြဟ္မဂုံရဲ့ဥပခိုက်တန်လေးမှာဘာဖြစ်လာလဲစိတ္တဇာယုတ်တွေဖြစ်လာစောစောကယုံနှစ်ခုပရိသန္တိတို့ကပါခဲ့တဲ့ယုံနှစ်ခုကလည်းမချုပ်သေးဘူးစိတ်ပဲချုပ်သွားယောဂမချုပ်ဘူးဘာဖြစ်လို့လဲ19ချက်ပြည့်မှချုပ်တော့တာရှိတယ်အဲ့တော့ဒီမှာဥပခိုက်တန်ရောက်တော့စိတ်စားယုတ်ဖြစ်တဲ့အတွက်ယုတ်သုံးပါးဖြစ်လာပြီဖြစ်လာတဲ့ချိန်ခါမှာဘာဖြစ်သွားမလဲတိစာယုတ်လို့ခေါ်တယ်။အော်အဲ့ဒီကနေပြီးတော့ ဒီဘဝင်စိတ်တွေစိတ်တွေစိတ်တွေစိတ်တွေဆက်ပြတ်တယ်ဆက်ဖြစ်နေနော်ဒီတော့ကဒါတွေကတော့ဟိုပရိသန်တွေတည်တဲ့ကာလနဲ့ထိုင်ဆိုင်ပြီနော်ဓမ္မတတာဘဏ္ဍတတာကြပါပြီဖြစ်လာပြီဘာညာပေါ့အဲ့လိုမျိုးဖြည်းဖြည်းနဲ့ခန္ဓာကိုယ်ကြီးမှာကြီးထွားလာတယ်ကြီးထွားလာကမိခင်ရဲ့အစာအာဟာရတွေရလို့ကြီးထွားလာတော့အဲမိခင်အစာအာဟာရဒီပရိသရေသားလေးပေါ့ဆနေပထမသားတဲ့အတုံးလေးကနေဖြည်းဖြည်းနဲ့ကြီးလာမိခင်ရဲ့အစာအာဟာရတွေပေါက်ဆက်တော့ကြီးလာတယ် အဲ့ချိန်ကဆိုင်အာရယုတ်တွေရတာအာရယုတ်တွေဖြစ်တဲ့ချိန်ကာလစပြီးယုတ်လေးမျိုးဒီသားတွေပဲဖြစ်ဖြစ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ယုတ်လေးမျိုးဖြစ်တဲ့အတွက်သုတုဇာကာယဒီလိုမှတ်တာနော်နောက်ဒီမှာအောက်ကမှတ်ချက်လေးပေါ့နော်ဒီဝေဖန်ချက်လေးနော်ဝေဖန်ချက်ကဘာလဲဆိုဣဇာဇာတာပစ္စည်းက ရှေ့စိတ်ကအဲနောက်စိတ်ကရှေ့စိတ်နဲ့တူတဲ့ယုတ်တရားကိုကျေစုပြုထောက်ပံ့နိုင်တဲ့အတွက်ဘဝအသစ်မှာပထမဆုံးဖြစ်ပရိဒဏနေစိတ်နော်ပရိဒဏနေရဲ့စိတ်သူ့ရဲ့ရှေ့မှာကကြတော့ဒီဘဝပြောတာနော်သူ့ရဲ့ရှေ့မှာဘာစိတ်မှမဖြစ်ဘူးဘာစိတ်မှဖြစ်တော့ဘယ်ရောက်မှမဖြစ်ဘူးပေါ့နော်ဟိုသုတိစိတ်ကအရင်ဘဝနော်ဒီဘဝဟာကိုကြည်ရနော်ဒီပရိဒဏနေစိတ်ရှေ့မှာဒါယုတ်ဘာစိတ်မှ မရှိတဲ့အတွက်ဒီပရိဒဏနေ စိတ်ကဘာမိတိယုတ်ကမှကျေစုမပြုတ်နိုင်ဘူးဒါကဒီဒီသာဇာတပစ္ဆာဇာတပစ္စည်းရှုတော့ကကြည်တာသာဇာတတို့အညာမညာနေတရားတို့ကြဒီအတူတူကပြည့်ကျေစုပြုတာလေခုနပြောပြီးပြီအခုဟာကပစ္ဆာဇာတပစ္စည်းကိုပြောခြင်းနော်အဲပရိသန်နေစိတ်နောက်မှာဖြစ်နေတဲ့ဘုံစိတ်တွေမှာကြည်လားဗြဟ္မဘုံစိတ်ဗြဟ္မဘုံစိတ်ကြတော့ပရိသန်စေယုပကနာကမ္မဇာယုပရိသန်စေထိကနာဥဇာယုအဲအဲ့ဒီဗြဟ္မဘုံစိတ်က ရှေ့ကဒီပရိသန်နေစိတ်မှာဖြစ်ပေါ်လာတဲ့ကမ္မဇယုံနဲ့ဥဇာယုံတွေကိုသူကတိတကျေစုပြုပြဒီပရမဘဝင်စိတ်ကနော်ရှေ့ယုတ်တွေကို နောက်နန္တရားကစိတ်ဆိုတဲ့နန္တရားကထောက်ပံ့ပေးတာကျေစုပြုတာအဲ့အဲ့ဒီတော့နောက်ပရမဘဝင်ကြတော့စိတ်ဇာယုတ်ဖြစ်လာကမ္မဇာယုတ်ဥဒဇာယုတ်စိတ်ဇာဒီယုတ်တွေကိုဆက်လက်တိတအောင် ဒုတိယဝင်ကဝင်စိတ်ကနော်အဲ့မှာထောက်ပံ့ပေးတာအဲဒုတိယဝင်စိတ်ကထောက်ပံ့ရှေ့ကရုပ်တွေထောက်ပံ့ပြပါလေပထမဝင်စိတ်တော့ဥပခဏမှာဖြစ်လာတဲ့ကံလေးဥဒ္ဒရာစေစားအဲ့ဒီရုပ်သုံးမျိုးပေါ့နော်ဒါတွေကိုတည်တောင်ခံမြောင်ထောက်ပံ့ပေးဟောတတိယဝင်စိတ်ကလည်းဒုတိယဘဝင်စိတ်ဥပခဏမှာဖြစ်တဲ့ဒီဘုံအဲ့လိုရှေ့ကရုပ်တွေဖြစ်ပေါ်လာတဲ့ရုပ်တွေဟုတ်လားမပြည့်စည်အောင် ထောက်ပထောက်ပပေးတာအဲ့ဒါအဲ့ဒီလိုထောက်ပအဲ့ဒီနီးနဲ့ထောက်ပလိုက်တာဘုန်းကြီးတို့မသိမချင်းအိုက်တိုင်ဖြတ်ပါနောက်တော့စိတ်တရားရှိကဖြစ်ပေါ်ဖြစ်ပေါ်လာတဲ့ရုပ်တရားတွေမပျက်စီးအောင်ထောက်ပမိထောက်ပမိထောက်ပမိအဲ့လိုသွားအောက်ဆက်ကြည့်မယ်နော်မဆုလေးပေါ်နေနေတဲ့နော်အဲ့မှာကြည့်လိုက်အာရယုတ်စုဖြစ်သောအခါနဲ့အာရယုတ်တရားတွေဖြစ်မိမိခင်ရဲ့အစာရတွေ ဒီခန္ဓာကိုယ်နဲ့ပေါင်းစားတွေ့ထိလာတဲ့ခါကျတော့နောက်ကဖြစ်တဲ့စိတ်ဆိုတဲ့နာတရားတွေရှေ့ကဥပခဏမှာဖြစ်လေပြီဖြစ်တဲ့ကမ္မဇာယုဥဇာယုဆေယအာဇာယုသုဒ္ဓကာယုရုပ်လေးမျိုးအားပစ္ဆာသတ္တတတ္တိဖြင့်ခြေစုပ်ပြုတယ်။အဲတော့ဒီမှာကြည့်လိုက်ပါတော့။အဲ့ဒီသဘောတရားလေးနားလည်ထားနားလည်ထားရင်အဲ့တော့တတ္တဝါတွေရဲ့ တဏ္ဍာမှာပရိတန်နေစိတ်ဖြစ်တရားနေသုတိတန်ဝင်စိတ်နဲ့ဝိထိစိတ်ပေါ့တလဲစီဖြစ်ဝင်စိတ်ဖြစ်လို့ဝိထိစိတ်ဖြစ်လိုက်ဒီမှာကြည့်လိုက်ပေါ့နော်ဒီကဘဝင်စိတ်ပရိတန်နေစိတ်ဒါဆိုလို့ပိဇာနေဘဝင်စိတ်ဖြစ်နောက်ပဲဟောမနောဝဇာဝိထိစိတ်တွေဖြစ်မယ်စောစိတ်တွေဖြစ်မယ်ဒရာယုစိတ်တွေဖြစ်နောက်သကုဏချက်ပြည့်သွားပြန်တကနောက်ထပ်ဘဝင်ချပြီးတော့ဝိရိစိတ်တွေပြောဝိရိစိတ်ဆိုလှုပ်ရှားတဲ့စိတ်ပေါ့ဘဝင်စိတ်ဆိုငြိမ်သက်တဲ့စိတ် လှုပ်ရှားတဲ့စိတ်တွေဖြစ်မှအထင်ရှားသိတာဟုတ်အတာရောအနာကြသိစေအနာသိစေဒါသိညင်သက်တဲ့ဖြစ်တဲ့စိတ်တွေကြတော့စိတ်ကမထင်ရှားဘူးအိပ်ပျော်တဲ့ခိုက်တာအိမ်မက်မက်လို့ဖြစ်တာပေါ့အဲ့လိုမျိုးသိတာတော့ပဲရှိအဲ့ဒီဘဝတစ်ခုလုံးနော်ပရိသန်နေစိတ်ဖြစ်ရနေဟုတ်လားပရိသန်နေစိတ်ဖြစ်တရားနေသိသီးတောင်ဒီဘဝသိသီးတောင်ဝင်စိတ်ဖြစ်လိုက်နော် အင်းသက်စိတ်ဖြစ်တယ်လှုပ်ရှားတဲ့စိတ်ဖြစ်တယ်တလွဲ့သည်ဖြစ်တယ်အဲ့ဒီဘဝင်စိတ်ဝိတိစိတ်တွေဓမ္မနောက်ဆုံးစိတ်ကရှေ့စိတ်တွေနဲ့အတူဖြစ်တဲ့ပုံကိုရခဏမဲ့သုတုသုတုသမထာနိကရုပ်ပေါ့နော်ဒီနောက်စိတ်တွေကရှေ့ကစိတ်နဲ့အတူဖြစ်လာတဲ့ရုပ်တရားတွေနော်ရုပ်တရားတွေကိုဘာလို့ပေးလဲဒီဟာကိုမပြတ်မပြောင်းမပြတ်မပြတ်စီအောင်ထောက်ပံ့ထောက်ပံ့ပေးတာဒါပိဿတတ္တတတ္တိပဲ နော်အဲ့ဒါကြောင့်မို့ဒီမှာရေးထားပါတယ်နော်ရှေ့ဘုံစိတ်တွေဝိတိစိတ်တွေအဲ့မှာနောက်စိတ်တွေကရှေ့စိတ်များနဲ့နောက်စိတ်ကပေါ့နော်ရှေ့စိတ်နဲ့တူဖြစ်တဲ့ရုပ်တွေပေါ့ဗျာဒီရုပ်တရားတွေကိုခံမင်းအောင်အသက်ရှင်အောင်တည်တောင်းအောင်ပါဖြင့်ပစ္စစာတတ်တွေဖြင့်ခြေစုပြုတာထောက်ပံ့တယ်ပေါ့ဗျာနော်ဖြစ်ခြေစုပြုတယ်ဆိုထောက်ပံ့ပေးတာပဲသူအသက်ရှင်တည်တတ်နေအောင်နော်အဲ့ဒီလိုနဲ့ဒီဘုန်းကြီးတွေ တ attva တွေကခန္ဓာကိုယ်မှာရှိတဲ့ရုပ်ပေါင်းဟာစိတ်စိတ်ဒိဏတရားတွေကအမြဲမပြတ်ထောက်ပံ့နေတဲ့အတွက်မပြတ်စီးပဲနဲ့စီပင်ရှင်သန်နေကြဘာနာဥဟာပေးတာစီရဲ့အထောက်ပံ့ရတဲ့အတွက်စီမီကအဆက်မပြတ်တောက်လောင်နေသလိုပဲနော်စီကုံခန်းတဲ့အတွက်စီမီကငြိမ့်ပါဒီလိုပဲဒီခန္ဓာကိုယ်ရုံဏဘောတရားကိုပြုလုပ်တာကံတရားတွေကကုန်သွားပြီဆိုတာလေးပဲပျက်စီးသွားတာပေါ့နော် ပြီးတော့အောက်ကိုဆက်ကြည့်မယ်နော်အောက်ဆက်ပြီးတော့အဲ့မှာမှတ်ချက်လေးရေးထားပါတယ်ပြီးတော့မှဆေးကနောက်မှဖြည်းဖြည်းချင်းရှင်းတော့နောက်မှဖြစ်တဲ့နန္တရားတို့ကရှေ့စိတ်နဲ့တူပြည့်တဲ့ယုတ်တရားယေရှုပြုလို့ကိုသိချလေ့လာကြည့်ပေါ့နော်ဒီဒီဒီဝီထီလေးတွေကြည့်လိုက်ပေါ့ကြည့်တဲ့အခါမှာဘဝတစ်ခုမှာပရိသန်နေစိတ်ရဲ့ဥပခဏထိခဏဥပခဏထိခဏဒီမှာတော့ယုံနှမျိုးသာနောက် ဘဝင်စိတ်ကကျေစုပြုနိုင်နော်သူကကြည်လိုက်တကဒီစိတ်မှရှိတာကပရိသဏိခဏမှာပရိသဏိစေဥပခဏမှာကာမဇာယုတ်ဖြစ်ထိခဏမှာဥဇဇဥဒဇယုတ်ဖြစ်တယ်ဒီပထမဝင်စိတ်ကဒီယုတ်နှစ်ပါးကိုကျေစုပြုတာပဲနော်ကျေစုပြုထောက်ပါမယ်ဒီယုတ်နှစ်ပါးမပြတ်စီးအောင်တဘာဝကြည်တော့အဲ့လိုပေါ့နော်ဒါက ဒီဟာလေးလည်းပထမကြည့်တာပေါ့ပြီးတော့မှအဲ့ဒီထဲမှာဘုန်းကြီးတို့ကတချို့ဒီပဋ္ဌာန်းမှတ်စုတွေပါတွေဒီပဋ္ဌာန်းသင်ပြီးဆိုနှစ်ချက်စုလို့သုံးချက်စုလို့ကျေစုပြုပုံတွေကျမ်းများမှာ နောက်နောက်ကျမ်းများမှာရေးထားပါအဲ့ဒီမှာဒီသုံးချက်စုခေါ်တဲ့ပဋ္ဌာန်းဒီစီကျေစုပြုပုံဆိုင်ကျမ်းများမှာနောက်နောက်သောနန္တရားဧကဇကာယကမ္မဇာယုတ်တစ်မျိုးတည်းကိုကျေစုပြုတဲ့ သဘောပြပြစ္ဆုတ်ပန်เนี่ยเอกစကာယထဲသွင်းထားတယ်တကယ်ဖြစ်စဉ်ကတော့ဒီပထမဝင်ရဒီပဋိသန္ဓေစိတ် မှာရှိတဲ့နော်ရှေ့စိတ်နဲ့တူဖြစ်တယ်ဆိုတာပြောပဋိသန္ဓေစိတ်နဲ့တူဖြစ်နေတဲ့ကမ္မဇာယဥပ္ပဇာယတွေဆက်လက်တည်တတ်အောင်ပထမဝင်စိတ်ကထောက်ပံ့ပေးတာအဲ့ဒါပြောချင်အဲကြောင့်မို့ကမ္မဇာယတက်တက်ကို ထောက်ပံ့ပေးတာမို့ကျေးဇူးပြုတာမဟုတ်ဘူးအဲ့ဒီလို ရုပ်တခုတည်းကျေစုပြုတဲ့သဘာဝကျေစုပြုတဲ့သဘောသဘာဝယုတ်တိမရှိတဲ့တဲ့ဧဇာကာယနိဗ္ဗာန်ပထမဝင်ကဒီဧဇာကာယကမ္မဇယုတ်တတ်တဲ့ကို ထောက်ပံ့စေပေးတယ်ဆိုတဲ့အကစားရထက်သွင်းခြင်းကိုဧကစားကာယပညာရှင်များကမနစ်သက်ဘူးသဘောမကျဘူးဒီဟာလေးပြောတာတော့။ဘာဖြစ်လို့လဲဆိုဒီပဋိသန္ဓေစေကံပြီးတော့လဲအထိပ္ပယ်တစ်မျိုးပြောမယ်နော်ဒါကအများစုလက်ခံရပြောရတာ ခဏအောက်ဆက်ကြည့်ပါဒီမှာခွန်ကြီးတို့ဘာစဉ်းစားစရာ ရှိလဲဆိုဒီပစ္ဆာဇာတပစ္စည်းမှာစဉ်းစားစရာလေးဒီတော့ပစ္ဆာဇာတပစ္စည်းကဒီနောက်ကနံတရားတွေကရှေ့ကယုတ်တရားတွေကိုကျေစုပြုတာဟုတ်အဲဒီမှာစဉ်းစားစရာတကယ်ဒီယုတ်တရားတွေကယုတ်တရားဆိုတာကံစီဥဒါတာအကြောင်း၄မျိုးကြောင့်ဖြစ်ပေါ်လာတာဟုတ် သူ့သူဒီကံတရားကြောင့်ဖြစ်ပေါ်လာပြီးသားဒီနောက်နောက်နံတရားတွေကယေရှုပြုတဲ့အတွက်ဘာထူးမှလို့ဘာအကျိုးတွေရှိလို့တော့ဒီလိုစဉ်းစားစရာမေးစရာရှိတော့အယုတ်ဖြစ်ကြောင်းလေဘုန်းကြီးတို့သင်ကြုံလဲသင်ခဲ့ကြတယ်ယုတ်တရားတွေကဘာကြောင့်ဖြစ်လဲကံစေဝိဝါဒကြောင့်ဖြစ်တယ်အကြောင်းလေးမျိုးကြောင့်ယုတ်တွေဖြစ်တယ်ဒီလိုပြောတာဒီတော့သူကနဲ့သူအကြောင်းတရားတွေကပါပြီးသားဘာဖြစ်လို့ဒီမှာနောက်ကနံတရားတွေယေရှုပြုမှဒီယုတ်တရားတွေက ဟုတ်လားဆက်လက်တည်တနေသလဲဒါလေးဘာအကျိုးရှိသလဲဒီလိုစဉ်းစားစရာလေးမေးစရာလေးတွေရှိတယ်အဲတော့ရှေးရုပ်ဆင်ဆက်ကို တာရှိစွာတည်တန့်စေခြင်းအကျိုးပေါ့ရှေးကဖြစ်နေတဲ့ပရိသန္တိနဲ့အတူ ဖြစ်တဲ့ရုပ်တွေကိုကြာရှိတည်မြဲဖို့အတွက်နော်16ချက်တည်မြဲဖို့အတွက်အဲ့ဒီလိုအကျိုးရှိတယ်နန္တရားက ထောက်ပံ့မရှိဘူးဆိုရင်ဘုန်းကြီးတို့ စိတ်မရှိတော့ရင်ဒီယုတ်ကြီးကလည်းဟုတ်လားတက္ကနာချင်းနဲ့သူကညှိုးနှွမ်းထောက်ပံ့သွားတာပေါ့ဒီခေတ်ကတော့နေပညာနဲ့ရှင်တယ်ဒါတော့ဟုတ်လားသူတို့ကတော့ဗေဂျီတီကို အသက်ရှင်နေနေသစ်ပင်ရအသက်ရှင်နေနေပေါ့တကယ်လို့ဘုန်းကြီးတို့ကနန္တရားကအထောက်ပံ့မရှိတော့ဘူးဒီယုတ်ခန္ဓာကိုနေပညာနဲ့မထားဘူးဆိုသူကသူလိုလိုပုတ်ပြီးပြေးသွားတာညှိုးနှောင်ပုတ်ဆွေးပျက်စီးသွားနိုင်တာဒါကိုပြောချင်တယ်အဲကြောင့်ဆံရပစ္စုပန် ကျေစုကံတရားတွေကနော်ပစ္စည်းပစ္စုပန်ဆိုကျေစုကံတရားပေါ့ပစ္စည်းဆိုကျေစုပြုတဲ့တရားပေါ့နော်အဲ့ဒီဆံရပစ္စုပန်ကျေကျေစုကံတရားတွေကပစ္စည်းကျေစုပြုတရားတွေကျေစုပြုရမှာဘုန်းကြီးတို့ဒီမှာခွဲခြားပြတာဇနကတတ္တိဖြင့်ကျေစုပြုတာရှိတယ်ဥပဓမ္မကတတ္တိဖြင့်ကျေစုပြုတာရှိတယ်ဇနကဇနကောဓမ္မကတတ္တိဆိုဇနကတတ္တိဥပဓမ္မနှစ်မျိုးပေါင်းစပ်ပြီးတော့ကျေစုပြုတာကိုပြောတယ် ဒီသုံးမျိုးတွေကတချို့ကြတော့စနကတတ္တိတွေပြင်ခြေစုပြီးတချို့ကြဥပါဒမကတတ္တိပြင်တချို့ကြစနကတတ္တိရောဥပါဒကတတ္တိရောနှစ်မျိုးလုံးခြေစုပြုတော့အဲ့ဒီခြေစုပြုနေ၃မျိုးရှိတာပေါ့ဗျာဒီ၃မျိုးတွေကတမျိုးမျိုးနဲ့ခြေစုပြုတယ်လို့မှတ်ထားမယ်အဲ့မှာပထမဆုံးစနကတတ္တိဆိုတာဘာလဲဘာလဲရှင်းတာစနကတတ္တိဆိုတာပစ္စုပန်တရားများ ဥပဖြစ်ပေါ်လာအောင်လားကျေစုပြုနိုင်နော်ဒီပြစ္ဆုတ်ကံတရားတွေဖြစ်ပေါ်လာအောင်လားကျေစုပြုနိုင်နော်ထောက်ပါမပင်ဖြစ်အောင်ပဲကျေစုပြုတတ္တိကိုဇဏကတတ္တိဥပထာမကတတ္တိဆိုတာကတော့ဘာလဲဆိုတော့ဒီဖြစ်ပေါ်လာတဲ့တရားစီကိုထိခဏဘေခဏအဲအဲ့ဒီမှာတီပြက်ဆိုတဲ့တီတန့်ရုံမဲ့ထောက်ပံ့ပေးတယ်ခုနဒီယုတ်တရားတွေကိုနောက်ကဘဝင်စိတ်တရားထောက်ပံ့ပေးတယ်ဆိုတော့ तू က ဖြစ်ဆောင်ထောက်ပံ့နိုင်မှုဒီယုတ်တရားတွေမပြတ်စီးအောင်ပဲထောက်ပံ့ပေးတာတည်တံ့ရုံလေးဒါလေးတွေအသက်ဆက်နေုံပဲနောက်ကစိတ်တရားထောက်ပံ့ပေးပါဒါကိုပြောခြင်းဇဏဂောထမကတတ္တိဘိသုဗံတရားလဲဖြစ်ပေါ်အောင်နော်အဲ့ဒီတရားတွေတည်လဲတည်တတ်နေအောင်နှစ်ပါးဆိုရင်ကျေစုပြုနိုင်တဲ့တတ္တိမျိုးဆိုလိုတယ် ဒီပိစ္ဆာဇာတပစ္စည်းကြတော့ဥပထမကတတ္တိပဲရှိနော်ဒီနောက်နောက်ဘဝင်စိတ်တရားရှေ့ရှေ့ဒီပဋိသန္ဓေစိတ်နဲ့အတူဖြစ်တဲ့ခုနဒီမှာကြည်လိုက်ပဋိသန္ဓေဇေဥပခိုက်တာမှာဆိုရင်ကာမဇာယုရှိတယ်ဥပခဏမှာဆိုရင်ပါရှိတယ်စေတဇာဥရုဇာယုရှိတယ်ပေါ့ဒီယုံနှစ်ပါးဟုတ်လားသူကဘာဖြစ်လဲဖြစ်စီအောင်ဖြစ်အောင်လုပ်တာမဟုတ်ဘူးနော်ဒါကိုဆက်အသက်ရှင်နေအောင်ထောက်ပံ့ပေးတာပဲရှိတယ် တည်တောင်းလုပ်ပေးတာပဲရှိတာပဲအသက်ရှင်အောင်ဒီရုပ်တွေဆက်လက်ရှင်အောင်မပုံမတော့အောင်အဲ့လိုထောင်းစနကတ္တိမရှိဘူးဥပထမကတ္တိပဲရှိတယ်ဒါကြောင့်ဆံရအကြောင်းတရားဖြစ်ပေါ်လာရုပ်တရားတွေနောက်နံတရားအထောက်ပံ့ပေးရပြီကျေစုပြုလို့နော်အသက်ရှင်တာထောက်ပံ့ပေးနေတယ်ရှင်တည်တတ်နေအောင်ထောက်ပံ့ပေးနေတဲ့သဘောလောက်ပါပဲနော်ပြီးတော့အောက်ဆက်ကြည့်မယ်နော် ဒီပစ္ဆာဇတာပစ္စယတတ္တိကဘုန်းကြီးတို့ကာလအနေနဲ့ဒီပစ္စုပန်ကာလပဲကျေစုပြုတယ်ဒီမှာကျေလို့တော့ဒီပစ္စုပန်ကာလနော်ကိုအတိတ်တွေတော့မကြည့်အနာဂတ်ကိုလည်းကျေစုမပြုပစ္စုပန်တဲ့ချိန်ကာလပဲသူကကျေစုပြုပုဂ္ဂိုလ်7ယောက်ကြတော့ဘယ်ပုဂ္ဂိုလ်တဏ္ဍာမှာဆိုအစ္ဆတတဏ္ဍာမှာကျေစုပြုနိုင်နော်ပုရုဇဉ်ပုဂ္ဂိုလ်၄ယောက်နောက်ရိယပုဂ္ဂိုလ်၈ယောက်အကုန်လုံး ဒီပစ္စဇာတပစ္စည်းကကျေစုပြောမသိမချင်းဒီစိတ်နဲ့ဒီရုပ်တွေကဖြစ်နေတာကိုရဟန္တာများလည်းဖြစ်နေမှာပဲနောက်တာဘဝတွေပဲမရှိတော့ဒီဘဝမှာတော့အကုန်လုံးဖြစ်ကြဘာဖြစ်လို့ဒီခန္ဓာကိုရလာတော့ရလာတော့ပရိသန်တွေတရားနဲ့အတူတူပဲဒီတိုင်းပဲဖြစ်ကြမှာပဲပရိသန်တွေစိတ်ဖြစ်တာနဲ့ကကာမဇာယုတ်တွေဖြစ်မှာဥဇာဥဇာယုတ်တွေဖြစ်မှာဟောတော့ပရမဝင်ဖြစ်လာပြီးဆိုစေဇာယုတ်တွေဗျာအရာနေပြပြနဲ့ခန္ဓာကိုရမိခင် စားတော့တဲ့အာဟာရတွေနဲ့ချိတ်ဆက်ပြီးဖြည်းဖြည်းကြီးထွားကြီးထွားလာတဲ့အာဇာယုတ်တွေဒီဖြူဖြစ်စဉ်ကဘယ်ပုဂ္ဂိုလ်မဆိုအကုန်ဖြစ်နေမှာပဲဘုံရလည်းဖြစ်ခုတရားနာယူနေတဲ့တင်ယူတဲ့ပုဂ္ဂိုလ်ဒီတိုင်းအဆက်မပြတ်ဖြစ်နေအဲကြောင့်ပုရိသပုဂ္ဂိုလ်လည်းဖြစ်နေမှာပဲအရိယာပုဂ္ဂိုလ်လည်းဖြစ်နေမှာပဲဉာဏပုဂ္ဂိုလ်လည်းဖြစ်ဉာဏပုဂ္ဂိုလ်တော့နောက်ထပ်ဘဝတွေမဖြစ်တော့တဲ့အတွက်အရိတန်တွေမနေတော့ဘူးပေါ့သုတိစိတ်ပြီးတာနဲ့တိုင်းပြိုင်နေ နောက်ထပ်ပဋိသန္ဓေမရှိတော့ဘုန်းကြီးတို့တွေကတော့ဖြစ်နေအောင်ပါပဲဘဝတွေစက်တက်စက်တက်ဖြစ်နေကြအောင်ဒါကိုဆုပ်လို့ပါဒါကြောင့်မို့ဒီပစ္စည်းကသူကဘာကိုပြောသွားလဲဆိုအနန္တရားယုတ်တရားခြေစပြုတယ်နှမျိုးလုံးနဲ့သက်ဆိုင်တဲ့ပစ္စည်းဖြစ်တယ်ပြီးတော့ဒီမှာဘာပြောလဲအနန္တရားယုတ်တရားကိုခြေစပြုတဲ့အခါမှာယုတ်နာနှမျိုးလုံးပေါ့နော်ဘာဖြစ်ဒီနောက်နောက်နန္တရားကနေပြီးရှေ့ရှေ့က နန္တရားနဲ့အတူဖြစ်တဲ့ရုပ်ပေါ့အဓိကတော့နောက်နန္တရားဒီရုပ်တရားကိုသွားခြေစုပြုတာနော်ပုရိဇာတနဲ့ခွာခြားချက်ကတစ်မျိုးနော်ပုရိဇာတရှေ့နန္တရားနောက်ရုပ်တရားကိုခြေနော်အဲ့လိုမျိုးဒီမှာကြတော့သူကဟုတ်လားနန္တရားကနောက်နောက်နန္တရားရှေ့ရှေ့ရုပ်တရားကိုခြေစုပြုတယ်ရုပ်နာနှစ်ပါးလုံးနဲ့သက်ဆိုင်တယ်လို့ဒီလိုပြောလို့ရဒီပစ္စည်းကအဲ့တော့ရုပ်နာနှစ်ပါးလုံးရှိမှ ကျေစုပြုလို့ရတော့ရုပ်ခန္ဓာတစ်ပါးသာရှိတယ်ဧကောကာရနော်ဧကာတိဟောကာရခန္ဓာပေါ့ခန္ဓာတစ်ပါးသာရှိတဲ့ဘုံအတ္တညတဘုံရုပ်ရဲ့တသက်ရှိတော့ဒီပစ္စည်းကရုပ်နာနှစ်ပါးဆိုရှိမှကျေစုပြုလို့ရတော့ဒီခြေခြေပရိသန်နေစိတ်နဲ့တူဖြစ်တယ်ကမ္မဇာယုဥဒ္ဒဇာယုဒီဟာတွေတည်တံ့တော့နောက်ကဘဝင်စိတ်ပထမဘဝင်စိတ်ကကျေစုပြုတယ်နော်ရုပ်ကောနာမ်ကောဒီမှာပါနေတယ် အာဒါပထမဝင်စိတ်မှာဘာတွေဖြစ်လာလဲပထမဝင်စိတ်ရဲ့ဥပမာစေစားရုပ်ဖြစ်တိုက်တော့ကာမစားရုပ်စေစားကာမစားရုပ်ဥဒစားရုပ်စေစားရုပ်သုံးပါပေါ့ဒါတွေဆက်လက်တည်တံ့နေအောင်ဒုတိယဘွယ်ကဒုတိယဘွယ်စိတ်ကထောက်ပံ့ပေးလိုက်တယ်အဲ့ဒီလိုအဲ့ဒီလိုနီးနဲ့အစဉ်ဆက်စိတ်တရားထောက်ပံ့ထောက်ပံ့ပြီးတော့ဒီရုပ်တရားဆက်တိုက်ဆက်တိုက်ဖြစ်နေတော့ဆက်ခုနှစ်ချက်ပြီးဟုတ်လားအဟောင်းတွေချုပ်အသေးတွေဖြစ်အဲ့အဲ့ဒီတိုင်သွားနေတယ်ဖြစ်စဉ်ကြီး ဒါကြောင့်မို့ရုပ်ခန္ဓာတစ်ပါးသာ ရှိတဲ့အတညတပုံကြတော့သူကယုံနာတစ်ပါးလို့ရှိမှဒီသာဇာတပစ္ဆာဇာတပစ္စည်းကကျေစုပြုနိုင်တာဆိုတော့ရုပ်ခန္ဓာတစ်ပါးသာ ရှိတဲ့အတညတပုံမှာကြတော့ဒါမဖြစ်နိုင်ဘူးကျေစုမပြုနိုင်ဘူးနောက်နံခန္ဓာ၄ပါးအရူပဘုံအရူပဆိုတာနံကြီးစိတ်ကြီးရှိတာဟုတ်စိတ်ကိုခန္ဓာဖွဲ့ရင်စိတ်စေတသိက်ပေါ့စိတ်ဖြစ်စေတသိက်ကဖြစ်တာ ရုပ်ကိုခန္ဓာဝိုက်နေရုပ်ဘက်ခန္ဓာပဲရတာပေါ့အရူပဘုံညာနာကျဲစိတ်ကျဲကျဲစိတ်ရှိစေတသိက်ရှိတယ်အဲ့ဒီစိတ်စေတသိက်ကိုခန္ဓာဖွဲ့ရင်ဟောနာခန္ဓာ၄ပါးရှားတယ်ဒီခန္ဓာခန္ဓာ၄ပါးရှိတဲ့ဘုံကိုစတုဩကာရပါဠိလိုပေါ့အဲ့ဒီအရူပဘုံမှာလဲနာကျဲတက်တက်ရှိတယ်စိတ်စေတသိက်ကျဲတက်တက်ရှိတဲ့အတွက်ဟောဒီပိစ္ဆာဇာတပစ္စည်းနဲ့မဆိုင်ဘူးဟုတ် ဘယ်ပုံတွေပဲဆိုင်လဲဆိုယုံနာနှစ်ပါးဆုံးယုံနာနှစ်ပါးလုံးရှိတဲ့ယုံနာနှစ်ပါးလုံးရှိပြီးတော့ခန္ဓာ၅ပါးလုံးရှိတာပေါ့ရုပ်ဆိုရုပ်ခန္ဓာခွဲနာဆိုရင်ဝိညာဉ်ခန္ဓာသင်္ကြခန္ဓာသင်္ခါရဝိညာဉ်ခန္ဓာခွဲခန္ဓာ၅ပါးယုံနာအစုံရှိတဲ့ခန္ဓာ၅ပါးလုံးရှိတဲ့ပင်စောကာရ26ပုံနဲ့ကသက်ဆိုင်တယ်ကာမ7ပုံအတင်ညတကျင်ရူပ15ပုံပေါ့အဲဒါ26ပုံပဲ တခါဘာပြန်ပြောပြန်လဲဆိုဘုန်းကြီးတို့ခုနပေါနာလေးမှာဆရာလေးမှာတွေ့လိုက်တော့ဘုန်းတော်ပေါနာဆရာလေးမှာအဲဒီမှာဖြေသောကာရဘုံနဲ့အရိဝစိတ်လေးကိုကျင်တော့ဒါလေးကိုရှင်းပြနော်အတဉ္ဇတဘုံလည်းမဖြစ်ဘူးအရုပဘုံမှလည်းမဖြစ်ဘူးအကြောင်းပစ္စည်းတရားတွေဒါလည်းပြဇောကာရဘုံယုံနာနှစ်ပါးဆိုမှရှိတဲ့ဘုံမှဖြစ်တဲ့စိတ်တွေပေါ့နော်အဲ့ဒါပါလဲဆို စိတ်တွေမှာအရူပဝယ်လေးခုလည်းကျင်ထားကျင်ပြီးတော့ဗြဟ္မဝယ်ဆိုင်ရနောက်နောက်တော့စိတ်85ကိုစိတ်သိဒါလေးကြည့်ပေါ့နော်နောက်နောက်ဒီပရိသန်နေစိတ်ကတော့ဒီပိဇာဇာတာပစ္စည်းမှာသူရဲ့ရှိကမရှိတဲ့အတွက်ဒီဗဓမ္မဘဝင်ကနေစပြောတယ်။ပေသည့်တကာလတိုင်ဒါကိုပြောတယ်။အဲ့ဒီစိတ်က80နဲ့ကိုယ်ကိုရှိတာကိုအရူပဝဲလေးကိုဘာလို့ကျင်ရတယ်လဲဆိုအောင်မှဆက်ကြည့်မယ်မဆုလေး။ အရူပဝယ်၄ခုအဲ့တော့ဒီမှာလေးနည်းနည်းလေးအဲ့ဒါလေးနားလည်အောင်ရှင်းပြတော့နော်အရူပဝယ်စိတ်တွေကဘာဖြစ်လို့လဲဆိုဒီအရူပဝယ်၄ခုဆိုအရူပဘုံရဲ့ပရိသန်နေစိတ်ပရိသန်နေစိတ်တော့ဘုံစိတ်တော့သုတိစိတ်တော့အတူတူပဲအရူပဘုံ၌တာဖြစ်တဲ့အရူပဝယ်စိတ်၄ခုဟာပိစောကပိစောကာရဘုံနဲ့မသက်ဆိုင်မသက်ဆိုင်တဲ့ဒီအရူပ၄ခု အရိဝဝစိတ်လေးခုကိုဒီပစ္စသာတာပစ္စည်းမှာကျင့်ထားတယ်ဖယ်ထားတယ်ပေါ့နောက်ဘိသောကရာ26ပုံကိုလည်းဘုန်းကြီးတို့ကထပ်ခွဲကြည့်မယ်နော်ကာမ17ပုံရူပ15ပုံပေါ့အတဉ္ဇတကျင့်တဲ့ရူပ15ပုံရူပ16ပုံရှိတော့တဉ္ဇတကရုပ်ကြည်ရှိတဲ့အတွက်သူခြံထားလိုက်အဲ့မှာနှစ်ပွဲနှစ်ပိုင်းခွဲကြည့်လိုက်ပြီနော်အဲဘိသောကရာပစ္စည်းသဘောအတိပဲရှင်းလင်းချက်ဟိုဒီကာမဘုံကအများစုကိုတိကရည်ရွယ်တယ် နော်ဘာဖြစ်လို့လဲဆိုဒီနောက်နောက်ဘဝပရမဘဝနောက်နောက်ဘဝနေကဒီရှေ့ရှေ့ပရိသနဲ့စိတ်နဲ့တူဖြစ်တဲ့ယုံနာတရားတွေနောက်နောက်စိတ်တွေရှေ့ရှေ့စိတ်နဲ့တူဖြစ်တဲ့စိတ်တွေဒီလိုဒီလိုကျေစုပြုတာဟုတ်ဒီကာမဘုံသားများမှာလေဘုန်းကြီးတို့ဒီသူ့အတိုင်းပေါ့လေဖြည်းဖြည်းချင်းကာမစာယုတ်ဖြည်းစစာယုတ်ဥစာယုတ်အာစာယုတ်ဒီယုတ်တွေဖြည်းဖြည်းချင်းဖြည်းဖြည်းချင်းကိုယ်လည်းရင်ကအဲမျိုးဖြစ်တာဟုတ်ပြောတယ်တချို့ကြတော့ ဒီကာမပုံသားတွေမှာလည်းရှိတယ်နော်ချက်ချင်းခန္ဓာဝေဘွားကလည်းဖြစ်လာတယ်မမြင်ရတဲ့ဘုန်းကြီးတို့ပိတ်တာတွေတချို့ပိတ်တာတွေတချို့လူတချို့ဟိုဟာပေါ့နတ်တွေပေါ့နော်ကာမဂုဏ်တွေနတ်တွေထက်တန်းသားနတ်တွေအောက်တန်းသားနတ်တွေပဲဘဝကလေးတန်ဖြစ်အဲ့တော့အဲ့လိုတခါတည်းဖြစ်တဲ့ဒါကိုဥပပတ္တဝါလို့ခေါ်တယ်ပေပုံသားတွေ တိရိစ္ဆာန်ကလွယ်တဲ့အပေဘုံသားတွေပေါ့ငရဲတို့ပိတ္တာတို့အတုရကယ်တို့သူကခန္ဓာကိုယ်ကတော့ဘာဝရတဖြစ်တချို့လည်းရှိပါတယ်ချို့အပေဘုံသားတွေကျတော့ဣဒဘုံသားတွေချို့လည်းပရိသတ်နေရတာရှိချို့ကြတဲ့တကတော့ဘဝကလည်းသူ့ရကုသကအကုသကမှမူတည်တာပေါ့နော်အဲဒီဘဝကလည်းတခါတော့ဥပပတ္တတော်ကလည်းအဲ့ဒီလို ဖြစ်တဲ့ခါမှာကျတော့ဘာမှ ဒီလိုဖြစ်စင်တဲ့ကြာမြင့်ကိုမရှိဘူးတရားဘွားကလည်းခန္ဓာကိုယ်ရတန့်ဖြစ်ပါပြီးတော့ရူပ15ပုံမှာရှိတဲ့ဗြဟ္မာတွေနော်အဲ့ဒီကာမဗြဟ္မာတွေကလည်းကာမဘုံသားတွေလို့ဒီအစာရကိုစားသုံးခြင်းမရှိဘူးစားရစားသုံးခြင်းမရှိဘူးဆိုမှတော့အာဟာရရောမရဘူးပေါ့ဗျာဒါဆိုအာဟာရရောမရဘဲနဲ့သူတို့ကဘယ်နည်းနဲ့အသက်ရှင်လဲပီတိပက္ခ ဇံချမ်းသာမှာဝမ်းမြောက်မှုပီတိနဲ့ဒါလေးနဲ့နေတာနော်ပီတိကိုစာအာရှိဆိုတာကဘုန်းကြီးတို့လူလောကတော့ဆရာအကြောင်းဆရာတွေမြောက်ပြောတာအဲအာရှိမှာနော်ခဏတပြုတ်တော့အာရှိမှာပေါ့အမြဲတမ်းတက်တက်လုံးမနေနဲ့တကယ်ပီတိကိုစာအာရှိရတော့ဗြမာတွေမှပဲရှိတယ်နော်သူတို့ကတော့ဇံပီတိနဲ့နေတာကိုဇံပီတိနဲ့နေတဲ့အတွက်ကကဘာပေါင်းများစွာအကြာကြီးအသက်ရှင်တာ ဒါဘုန်းကြီးတို့သင်ညုံမှာသင်ခဲ့ပြီလေအဲသူတို့ကဘာနဲ့သင်ရှင်လဲသူတို့ကခန္ဓာကိုယ်ရဲ့ပုံတရံတော့ရှိတယ်ဒုပါလောကိပါဏခန္ဓာတရားမြတ်ဒီခန္ဓာစင်ဝါကာယပုံတရံမှရှိတယ်ဒီကခံစားမှုတွေပါလေအာရမစားတော့ကာယတာရရောလည်းမရှိဘူးပေါ့ဗျာဘာနာစင်ဝါနော်ရှားတော့နှာခေါင်းတော့မရှိဘူးလားဆိုရှိတယ်ပုံသဏ္ဍာန်ရှိတယ်ဒါတွေနဲ့ပတ်သက်ခံစားမှုမရှိဘူးနော် မျက်စိနဲ့နားပဲဒါပဲခဏအဲ့တော့ဗြမာရီရဲ့ခန္ဓာကိုယ်မှာအာဇာယုတ်ကမရှိဘူးမရှိတဲ့အတွက်သူတို့မှာじゃကံကြောင့်ဖြစ်တဲ့ယုတ်ရှိမယ်စိတ်ကြောင့်ဖြစ်တော့ယုတ်ရှိမယ်ဥရုဥရုကြောင့်ဖြစ်တဲ့ယုတ်ရှိမယ်သူတို့じゃတိဇကာယယုတ်၃မျိုးစု ရှိတယ်ဒီလိုမှာဒါကြောင့်ခွဲခြားပြီးကြည်ခိုင်းတာအဲဒါကြောင့်နော်ဒီခုနက အာဥပပါတ္တဝါတွေပါလည်းမထူပါဘူးရုပ်တရက်ဝိပါတခါကြတဲ့မျိုးတွေစဉ်းစားကြရတယ်အများကြီးရှိတယ်။နောက်ဒီဘဝရောက်လာပြီးမှစတာတောက်တာအဲ့ကြတော့အာဇာရုပ်ရတော့ဘဝကလေးတခါလည်းပရိသန်နေနေလိုက်တာဟုတ်ဒီမြမာရီကြငကိုရဲ့ကွာသူကဒုပါလောဘိပါဏခါရတေယနတ္ထိဆိုငကိုလည်းခန္ဓာကိုမရှိဘူးအနပတ်တယ်လို့ခံစားမရှိဘူး။ဘာနဲ့လဲစိတ်ထဲမှာရှိပီတိနော်ဇံပီတိလေးနဲ့နေကြဇံပီတိနဲ့နေ နော်ဘုန်းကြီးတို့တရားထုတ်တဲ့ခါမှာလည်းတချို့ပုံကိုယ်တွေတိတ်သမာဓိအားကောင်းလာပြီဆိုလို့နော်ဒီပီတိပတ္တိနဲ့တညလုံးနေတိုင်းနော်မစားမတော့ပဲနဲ့နေလို့ရတယ်တချို့တော်တော်ကြောင်းဒါဇံပီတိနဲ့နေဟိုလိုရိုးရိုးပီတိကတော့လောကပီတိကတော့ကြာပါဘူးခန္ဓာတစ်ဖြုတ်ဟိုမှာကြောင်းဆရာများဝမ်းသာလို့ကိုယ်တပည့်တွေအောင်မြင်တာဝမ်းသာတာပီတိကဒီခဏလေးပဲ ကိုလိုကြီးရက်တည်လို့မရဇံပတိရတော့ဇံချမ်းသာတော့နေလို့ရတာပဲအကြာကြီးနေလို့ရနော်အကြာကြီးနေနေနိုင်တယ်ပေါ့အဲ့ရနေဇံပတိတဲ့အကြာကြီးနေနိုင်တာဇံပတိကတော့ခုနပြောလို့ပေါ့လေတညအညာဒါမျိုးနေနိုင်ဒါကြောင့်မို့ဘုန်းကြီးတို့နိတိဒုတင် ဆောင်တဲ့ပုဂ္ဂိုလ်များကနိတိဒုတင်ဆောင်တယ်ဆိုတညလုံးမိတ်နေရတာပေါ့နေ့လည်းမိတ်ပဲနေဘုန်းကြီးတို့က ဟိုတတိလောက်ပဲဆောင်ကျင်မှုတာပါဟိုလိုကြီးကျင်မှုပေါ့အဲ့လိုကျင်ဖို့ဆိုတာဘုန်းကြီးဆရာကြီးတွေနဲ့လိုက်ဆွေးနွေးတယ်အမြဲတမ်းမိဘနေဖို့ဆိုတာကတော့ဒီဇန်နေဆုတ်ထဆန်ရမှဒီတိတုတွေကအပြီးဝဆောင်နိုင်မယ်ဘုန်းကြီးဆရာတော်ကြီးတပါးဆရာတော်ပါတော့အဲ့လိုမိန့်ခဲ့ဘူးနော်ဆုတ်ထဆန်ကျတော့နေနိုင်တာပေါ့လေဇန်ဝင်စားပြီးနေတော့နေနိုင်ညလည်းမိဘနေနေမယ် နေ့လည်းမိတ်ပဲနေနိုင်တယ်ဒါမျိုးပေါ့ဘုန်းကြီးတို့ကဟုတ်လားဆောင်းလာဆောင်းလာဒီကနေ့ညမိတ်ပဲနေ့ကြအေးရတော့လေခန္ဓာကိုယ်ကခံမမခံနိုင်တော့အဲ့လိုပီတိတွေနေစံနေတဲ့အများကြီးရမှာဒါတော့ဘာမှမခံနိုင်ဒါမျိုးမှတ်ထားပေါ့အဲ့တော့ပြောချင်တာကတော့ဒီဗြဟ္မာများမှာတော့ဒီပီတိတရားနဲ့တသက်လုံးအသက်ရှင်သန်နိုင်တယ်ပီတိနဲ့နေတယ်စံပီတိနဲ့နေတယ်ဒါမျိုးဇန်တရားနဲ့နေတာပေါ့ဗျာ ဇန်ချမ်းသာနဲ့နေတာဒါမျိုးမှတ်တာအဲဒါကြောင့်မို့ဇန်ချမ်းသာနဲ့နေတဲ့အတွက်သူတို့ကစားစရာမလိုဘူးအာရစားရုံမရှိဘူးမရှိတဲ့အတွက်သူကကာမစားရုံစေတစားရုံစားရုံဒီ၃မျိုးနဲ့ပဲဒီနေတယ်ဒါကြောင့်မို့မြမာတို့အဖို့တဉ္ဇတကျင်တဲ့ရူပမြမာတို့ဖို့ကြတိစားရုံအပေါင်းကိုနောက်ကစိတ်စိတ်တည်းနန္တရားအစ္ဆာသတ္တတ္တိဖြင့်ကျေစုပြုတယ်ဒီလိုမှတ်ထားမယ်နော်။အဲအောက်ဆက်ကြည့်ပါဦး။ ဒါလေးနောက်မှပြောမယ်အောက်ကအထိပ်ပဲလေးဆက်ကြည့်မယ်နော်ဟောဒီမှာကြည့်လိုက်အာဇာယုံမှာကကြတော့ဘုန်းကြီးတို့ဒါသင်ညိုလည်းသင်ခဲ့ပါပြီအာဇာယုံမှာကြတော့ဣဇဒဩဇာဗိဒဩဇာဒါမျိုးဖြစ်တော့ကမ္ဇာယုံမှာစပါတဲ့ဩဇာမျိုးကြတော့ဒါကြတော့ဣဇဒဩဇာအာဝိနိဘောကယုတ်ရှိခုစွာလို့နားလည်ပါဒါကြီးလေးပါနဲ့ဥနာကန္နာရတာဩဇာထကလယုတ်ကမ္ဇာယုတ်ထကလယုတ်တမှာပါတယ် ဒါကြတော့ဒီအာဇာယုအစ္ဆတဩဇာခေါ်တယ်ဒီအစ္ဆတကမ္မဇာယုနဲ့တူပါလာတဲ့အစ္ဆတဩဇာကကြတော့ပရိသန်နေစေတိပရိသန်နေစေယနော်ပရိသန်နေစေဥပခဏမှာကမ္မဇာယုဖြစ်တယ်ဒီကမ္မဇာယုတွေထဲမှာခုနကအာဇာဩဇာအစ္ဆတဩဇာဆိုပါတယ်ဒီဩဇာအာရတော့ယုတ်ကိုမဖြစ်စေနိုင်ဘူး ဣဇဒဩဇာအဲ့ဒီဣဇဒဩဇာရဲ့တတ်တတ်ရုပ်မဖြစ်စေနဲ့ဘယ်မှရလဲမိခင်ကဆက်တော့တဲ့ဗိဒဩဇာနဲ့နော်ပေါက်ဆက်သွားမှအဲ့ကြမှာဒီရုပ်ခန္ဓာကြီးကြည်လာနော်ဣဇဒဩဇာရဲ့တတ်တတ်ရုပ်ကမဖြစ်စေနဲ့ဗိဒဩဇာရမှာမိခင်ရဲ့ဆက်တော့တဲ့အစာဟာတွေရမှာအဲ့ဒီတော့မှထောက်ပံ့နေရပြီးကြည်ထွားလာဒီတော့ဒီမှာမှတ်ထားဖို့ကပုရိသဒ စ္စည်းမှာကယုတ်ကရှေ့ကနေပြီးတော့ဟုတ်လားဒီဒီဒီတော့ဘုံကဆိုတာဘုံကပြစ္ဆဝဉ္ဉ္ပေါ့ဒါလေးလှမ်းကြည့်လိုက်မြင်သိစိတ်ဖြစ်တယ်မြင်သိစိတ်ဖြစ်မယ်ဆိုကိုယ့်ရဲ့သကုပ္ပတာယောဂစောစီးတဲ့ရှိနေရှေ့ရယူပေါင်းလဲစောစီးရရှိတယ်ဒီနှစ်ခုပေါင်းစုံလာတာမြင်သိစိတ်တတ်မဖြစ်ဘူးဒီတော့ဘုံကဆရဏဘုံကပြပြစ္ဆဝဉ္ဇံဒါအရှင်ရကပြောခဲ့ပြီစေတကနာ၄ချက်ခဏငယ်ဘယ်လောက်တော့၁၂ချက်ကြိုဖြစ်နေ ဒါကြောင့်ပုရိဇာတဆိုရုပ်ကရုပ်တရားတွေကကြိုဖြစ်နေတာသကုပ္ပတနာရူပါယုံကြိုဖြစ်နေတာရှေးကတော့ဖြစ်ကြိုဖြစ်ပြီးမှဒီသကုဉ္စိတ်ကိုကျေစုပြုတာနောက်မှဖြစ်တဲ့သကုဉ္စိတ်နော်စေတကနာလေးချက်ကြိုပြီးတော့ရုပ်တရားတွေကကြိုဖြစ်နေပြီးမှသကုဉ္စိတ်ဖြစ်တာအဲကြောင့်ရုပ်တရားတွေကရှေးကနေပြီးနောက်တရားနောက်မှဖြစ်တဲ့မြင်သိစိတ်တို့နော်ကြားသိစိတ်ကြားသိစိတ်ကြည်လောက် အန္တအာယုတာယောနဲ့စောစီရနဲ့ဟုတ်လားဇာတိစိတ်ကနောက်မှဖြစ်တာလေဘုန်းကြီးတန်ကစောစီရကြိုဖြစ်မယ်ဘလောက်ဒီကြိုဖြစ်နေတိတော်ဘုံငါးစရာဘုံကပြင်စရာဝဆံကိုနာအကြည်ယုတ်လေးကလည်းကြိုဖြစ်နေဘလောက်ဒီကြိုဖြစ်နေလဲဇာတိစိတ်မတိုင်ခင်မှာတိတော်ဘုံငါးစရာဘုံကပြင်စရာပြင်စရာစိတ်တက္ကနာ၄ချက်ခဏငယ်၁၂ချက်ကြိုဖြစ်တယ်အနတ္တိစိတ်ကလည်းဒီတိုင်းပဲနော်ရှေ့ကကြိုပြီးဖြစ်နေ နန္ဒအနန္တိစိတ်ရဲ့ရှေ့မှာနော်အနန္တိစိတ်ဖြစ်ဖို့အတွက်ပါခန္ဓာယုနှာခေါင်းကြည်တာလေးအနတ်အာနှာခေါင်းကြည်အနတ်အာယုဒီနှစ်ခုကကြိုဖြစ်နေအနန္တိစိတ်အရင်အဲကြောင့်မယုတ်တရားတွေကကြိုဖြစ်တယ်အနန္တိစိတ်ကနောက်မှဖြစ်တယ်စသည်သည်လည်းဒီတိုင်းစားစရာနဲ့ရှားဆိုတဲ့ရှားအကြည့်တန်လေးစားစရာရဲ့ကြိုဖြစ်နေလောက်ကြိုဖြစ်လေစေတနာလေးချက်ကြိုဖြစ် အဲ့ဒီယုတ်တရားတွေကြိုဖြစ်ပြီးနန္တရားစသည်တွေကနောက်မှဖြစ်တယ်ကိုဒီစိတ်တွေကလည်းဒီတိုင်းပဲဒီဝီထီလေးတွေဒါလေးတော့ခဏပြောတခြားမှာမှတ်မိလို့အောင်ဒါဆိုရင်ပို့ပို့သဘောပေါက်တော့ဟိုကိုထီသိစိတ်ကိုကိုအကြည်လိုက်ရကြားပြီးပြန်လာမယ်တကူကလာထီတယ်ဆိုအဲ့မတိုင်ခင်မှာဒီမှာစေတဂနာ၄ချက်ဖြစ်တယ်နော်ဒါကြောင့်မို့ပြောချင်တာ သကုသောတာကနာသကုပတာရယောသောတာပတာရယောကာနာပစေဝခာယပတာဓမ္မသကုဝုဒ္ဓသောတာဝုဒ္ဓကာနာဝုဒ္ဓစေဝခာယဝုဒ္ဓရူပါယုံတရကာနာဝရတံဘုရားဘုံဓာရီယာကျိုးဖြစ်နေစိတ်တက္ကနာလေးချက်ကျိုးဖြစ်အဲ့ဒီဝုထုနဲ့အာယုံသမုတ်ဓာရနဲ့အာယုံပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာမြင်သိစိတ်ကြားသိစိတ်အနတ်သိစိတ်စားသိစိတ်ကုဋ္ဌိသိစိတ်ဖြစ်တယ် ပုရိဇာတပစ္စည်းသဘောယုတ်ကရှေ့ကဖြစ်နေတယ်။နန္တရားကနောက်မှဖြစ်တယ်။အဲအဲ့ဒီနီးနဲ့ဂျေစုပြုတာနော်ရှေ့ကဖြစ်ပြီးတော့ဖြစ်နေပြီဂျေစုပြုတာယုတ်တရားရှေ့ကဖြစ်ပြီးတော့နန္တရားနောက်မှ ဖြစ်ပြီးဂျေစုပြုတာပုရိဇာတတတိ။ဩပိဇာဇာတတတိကြအဲ့လိုမဟုတ်ဘူးနော်ခုနကပရိသန္တိဝိထိကြည်လိုက်ပေါ့။နန္တရားကနောက်ကနေတယ်။ရှေ့မှာ ရှိနေပြီဖြစ်နေပြီတဲ့ယုတ်တရားတွေကိုကျေစုပြီးတော့ဒီမှာကြည့်လိုက်ပရိသန်တွေခိုက်တာမှာဆိုရင်ပါရှိတယ်ဥပတိပင်ဥပခိုက်တာမှာကမ္မဇာယုတ်ဖြစ်မယ်ထိခိုက်တာမှာဥဇာယုတ်ဖြစ်မယ်အဲ့ဒီယုတ်တရားတွေဟာစိတ်ကတော့ဥပတိပင်ဆိုပြတ်သွားတာဒါပေမဲ့ဒီယုတ်တရားတွေမပြတ်စည်းဘူး16ချက်တည်းသက်ရှင်ရတဲ့ထုံးစံရှိအဲ့ဒီမပြတ်စည်းအောင်ဘုရားထောက်ပါနေဒီပထမဝင်စိတ်ကနေထောက်ပံ့ပေးရတယ် နော်အဲကြောင့်နန္တရားကထောက်ပံ့ပေးတယ်တွေ့ရှေ့မှာရှိတဲ့ယုတ်တရားအသက်ရှင်တာအဘိစာသတာပြည့်စည်တဲ့သဘောပဲဒီပထမဝင်စိတ်ရဥပမှာဘာဖြစ်ပေါ်လာစိတ်တစားယုံလေးဖြစ်ပေါ်လာဒီစိတ်တစားယုံလေးဖြစ်ပေါ်လာတယ်ဆိုအဲတော့ယုတ်သုံးခုဖြစ်သွားပြီနော်စိတ်တွေကတော့ချုပ်သွားမှာပဲပရိသန်နေစေဥပထေပဲချုပ်ဖြစ်တည်ပြပြီးသွားပြီပထမဝင်ဖြစ်တည်ပြပြီးသွားပြီ ဟောဒုတိယဘဝင်ဖြစ်လာဒုတိယဘဝင်တွေပထမဘဝင်ထီအောင်ဖြစ်လာတယ်ကမ္မဇာယုဥရဇာယုစေဇာယုတွေဒုတိယဘဝင်ကဒါတွေမပြတ်မစီအောင်ထောက်ပံ့ပေးတယ်ထောက်ပံ့ပေးလိုက်တဲ့ဒါဆက်လက်ရှင်သန်နေတယ်ဒါမျိုးပြောတယ်နော်ဒီတော့ပြစ္ဆဇာတပစ္စည်းရဲ့သဘောကနန္တရားကနောက်ကနေပြီးတော့ရှေ့မှာရှိတဲ့ယုတ်တရားတွေရှင်သန်နေအောင်ထောက်ပံ့ပေးတယ်ကျေစုပြုပေးတယ်ဒါလေးကိုယ်ကိုယ်ပြမှတ်တာပေါ့ ဒီနဝိတိပဲရှင်ကြည့်ပေါ့နော်ပစ္ဆာဇရပစ္စည်းကနောက်နန္တရားရှေးကယုတ်တရားကိုဟုတ်လားထောက်ပံ့ပေးတယ်ဟောဒီပုရိဇာတပစ္စည်းကြဟုတ်လားရှေးကကြိုတင် ဖြစ်နေတဲ့ယုတ်တရားတွေကိုယုတ်တရားတွေကနေပြီးတော့နောက်မှာဖြစ်တဲ့နန္တရားကိုကျေစုပြုဒါမျိုးပေါ့အဲ့ဒါမှအောက်ကိုဆက်ကြည့်မယ်မဆုလေးပေါက်တယ်လည်း အဲ့တော့ဒီနှစ်ပစ္စည်းကိုကောက်ချက်ချကြည့်လိုက်ရင်ဘယ်လိုဖြစ်လဲဆိုသူတို့နှစ်ပစ္စည်းကောက်ချက်ချဟုတ်လားယုတ်တရားတွေကလည်းနံတရားကိုကျိုးနဲ့ခြိထားသလိုပဲနံတရားတွေကလည်းယုတ်တရားကိုကျိုးနဲ့ကျဲဒီမှာကြည့်လိုက်ပေါ့ဟုတ်လားဥရိဇာတပစ္စည်းကြည့်လိုက်ရင်ရှေ့ကအကြောင်းယုတ်တရားတွေကနောက်နံနေပဲနံယုတ်တရားတွေကနံတရားကိုကျိုးနဲ့ခြိထားသလိုဟောပိစ္ဆာဇာတပစ္စည်းကြည့်လိုက်ရှေ့ကယုတ်တရားတွေထိုင်မြဲတည်တံ့မှုအတွက်နောက်ကနံတရားတွေထောက်ပံ့ပေးနော် အဲ့တော့ယုတ်တရားနန္တရားကိုကျိုးနဲ့ခြိထားသလိုနန္တရားတွေကယုတ်တရားကိုကျိုးနဲ့ပြန်ခြိထားသလိုပဲဘုန်းကြီးတို့ခန္ဓာကိုယ်မှာယုံနာ အစင်နဲ့အဲ့လိုနဲ့ကြီးမားလာမသိမချင်းအကောင်တည်းဖြတ်သွားတယ်ပေါ့ဗျာနော်ဒါကတော့ဘုန်းကြီးတို့ခန္ဓာကိုယ်ကြီးတန်တတိဖြစ်စဉ်ကြီးပေါ့နော်ယုံနာအစင်အစင်ကြီးပေါ့မသိဘဲနဲ့အကောင်တည်းတန်တန်ကြီးဖြစ်နေမှုပါဘယ်သူကြောင့်မို့လဲမေးရင် ပုရိသတာပစ္စည်းသာဇာတာပစ္စည်းအကျိုးအကြောင်းဆက်ဆက်ဖြစ်နေလို့ပဲဒါကတော့ဟိုဒါဘုရားကဟောထားလို့တော့ဘုန်းကြီးတော်ရှင်းပြနိုင်တာဟုတ်လို့ဘယ်ကိုယ်ပိုင်ညာနဲ့ခက်ခဲတော့ပဋ္ဌာန်းတရားတွေခက်ခဲတဲ့နဲ့နဲ့ဆိုဒါတွေနဲ့ကြည်ခက်ခဲတာနဲ့နဲ့တော့ဒါတော့အများကြီးဘုန်းကြီးတို့မပြောနိုင်ဒါရှိတဲ့ဟာလေးနဲ့တည်တဲ့လောက်လေးပြောရနော်ဒါကတော့ဘုန်းကြီးတို့အများ ယူဆရပါဘောနောက်တာဒီမှာတကူရှိပါသေးတယ်နော်ဒီဟာလေးလည်းပြောချင်လို့ဒီထဲမှာတော့မဆုလေးကရှင်းနေတယ်နော်နောက်နောက်တကမှာကိုရင်ဒါလေးပြည်စုံထိုက်ရခိုင်မှာဒီမှာစတုသမုဋ္ဌာနိကယုတ်ဆိုတာဘာလဲဆိုခုနကမ္မဇာယုတ်စေဇာယုတ်ဒဇာယုတ်အာဇာယုတ်ပေါ့နော်အဲ့ဒီယုတ်တရားတွေကထိခိုက်တံကာလမှာတော့အကောင်းတော့ဘုန်းကြီးတို့ခုနအပေါ်ကဇေယျကွက်တွေကြည့်မယ်နော်ဒီမဆုဟောဇေယျဒီမှာကြည့်လို့အော်အပေါ်မှာ ပေါ်ပါစရာလေးကြည့်လိုက်မယ်အဲဒီမှာဒီမှာသူကဘာပြောလဲဆိုတော့ပစ္စောကာရဘုံနဲ့ပြအရုဘောလူကျင်သောဗြဟ္မဝင်စားနောက်နောက်သောစိတ်ရှိစဉ်ကစေတသိက်၅ခုဒါကအကြောင်းတရားပေါ့နော်အကျိုးတရားပါလေပရိသန်ကြီးစားပြီးတော့စိတ်ရှိစဉ်စိတ်နဲ့ဒီပရိသန်ကြီးကသူဥပပြီးတော့ရုပ်ဤထီသို့ရောက်တော့သူကရုပ်ရဲ့ထီခဏနော် ထိခဏရောက်မှဒီအစ္စကာယဒွိဇကာဒိဇကာဒီရုပ်ပေါင်းအကောင်းထိရောက်မှအကောင်းတယ်လို့ပြောတယ်ဒီပဋိသန္ဓေစေရခိုက်တမှာပေါ့နော်ပဋိသန္ဓေစေဥပခိုက်တမှာဆိုဆိုရင်ကမ္မဇာယုတ်ဖြစ်တယ်ကမ္မဇာယုတ်ကအမကောင်းသေးဘူးလို့သူဆိုလိုတယ်ဘယ်ရောက်မှအကောင်းတယ်ထိရောက်မှအကောင်းထိရောက်တော့ဥစားယုတ်ဖြစ်ပေမဲ့ဥစားယုတ်အမကောင်းသေးဘူးဒါကြောင့်သူကအဲ့ဒီလိုယူဆလိုက်တယ်နော် တကယ်ဖြစ်နေတာတွေကိုမယူဆအောင်အားကောင်းတဲ့ချိန်ကာလရည်ရွယ်ပြီးတော့ပြောတယ်ရည်ရွယ်ပြောလိုက်တဲ့အခါကျအဲ့မှာဧကစကာယရှိတယ်ဆိုတဲ့အဓိပ္ပာယ်မျိုးပြန်ရောက်သွားတာအေပထမဘုံကဒီပရိသန္တိစိတ်ခိုက်တမှာဥပခိုက်တမှာကံစားယုတ်ဖြစ်တယ်ထိခိုက်တမှာဥစားယုတ်ဖြစ်တယ်ဥစားယုတ်ကထိခိုက်တမှာစဖြစ်တယ်အာမကောင်းသေးဘူးကံစားယုတ်ကထိရောက်တော့အာကောင်းသွားတယ်အဲ့တော့ဧကစပရိသန္တိစိတ်မှာဒုဖြစ်နေတဲ့ ရုပ်တွေကြည်လိုက်တော့တကယ်အားကောင်းတာကံစားရုပ်ပဲဒီရုပ်တစ်ခုတည်းပဲအဲကြောင့်နောက်နောက်ဒီပထမဝင်စိတ်ကရှေ့ကအားကောင်းနေတဲ့ကံစားရုပ်ကိုတည်တောက်အောင် ထောက်ပံ့ပေးတယ်ဧကစားကရှိတယ်ဒါကအယူဆဒီလိုလဲယူဆထားတယ်နော်ခုနနောက်ဆုံးမှဆူကဒါကိုပြောချက်နော်အဲ့ဒီကနေပြီးတော့ဒီကပထမဝင်ရောက်သွားမယ်ပထမဝင်ကြတော့ဗာဖြစ်လာတယ်ပထမဝင်ရဲ့ဥပမာစေစားရုပ်ဖြစ်တာ နော်အဲ့တော့ဒီကနေပြီးတော့ပရိသန်နေအဲ့ဒီပရိသန်နေပရိသန်နေပြီးတော့ထီထီကနေဘင်းဘင်းခဏကြတော့ရုပ်နဲ့ချက်ဖြစ်တယ်လို့သူကသုံးပြန်တယ်ပေါ့နော်အဲ့တော့ဘင်ခဏမှာကြတော့ထီခဏမှာကြကမ္မဇယော အာကောင်းလာတဲ့အတွက်ပရမဝင်စိတ်ကအဲ့မှာဧကဇကာယဆိုတဲ့ရုပ်တရားကိုထီတီမြောင်ထောက်ပံ့ပေးတယ်ဘင်ခဏမှာကြတော့ ကာမဇာယုတ်ရဲ့ခုနစိတ်စားရနှစ်ခုပေါ့နော်ဒီနှစ်ခုကိုတည်တံ့သွားအောင်ဒီပထမဝင်စဉ်ကကျေစုပြုတယ်အဲတော့ဧကဇာကာယဒွိဇာကာယဒီမှာနှစ်ခုလုံးရတယ်ဆိုပြီးတော့ဒီလိုယူဆရှိတာလည်းရှိတာပေါ့နော်အဲ့ဒါဆိုရင်တော့ဧကဇာကာယဒွိဇာဒီမှာတချို့ကဧကဇာကာလက်မခံတဲ့အတွက်နော်မရှိမရဘူးပေါ့။ဒါကြောင့်ဒီလက်သက်ကွင်းစကွက်ကလေးနဲ့ရေးတာ။အခုနီးကြတော့ပါလဲဆိုထီကာလမှာအကောင့်နဲ့ထီကာလမှာအကောင့်နဲ့တွေ့ နော်ပရိသန္တိရဲ့ထီကာလရောက်မှကမ္မဇာရောအကောင်းတဲ့အတွက်တယုတ်ဒီယုတ်ပဲတခုပဲရှိမယ်ဒါပထမဝင်စီတရားဒီပရိသန္တိရဲ့ထီကာလအကောင်းတဲ့ကမ္မဇာယုတ်လေးကိုထောက်ပံ့ပေးလိုက်တယ်ခံမြအောင်လုပ်လိုက်သက်ရှင်အောင်လုပ်လိုက်တယ်အာပရိသန္တိစိတ်ကနေပြီးတော့ထီပြီးတော့ပင်ရောက်တယ်ခုနကပရိသန္တိထီကာလမှာဖြစ်တဲ့ယုတ်လေးရလဲပင်ကာလမှာပရိသန္တိစိတ်ရဲ့ပရိသန္တိကမ္မဇာယုတ်ရဲ့ ဥရုဇရောဒီနှစ်ခုပေါ့နှစ်ခုပြဒွိဇကာယအဲ့ဒါကိုလည်းဗြဟ္မဘုံစိတ်ကထောက်ပံ့ပေးတယ်အဲဒွိဇကာယအဲ့လိုမျိုးယူဆနော်အဲ့ဒီလိုယူဆရင်တော့ဘုန်းကြီးတို့ဗာပြစ်သွားမလဲအောက်ဆုံးမဆုလေးပြန်ကြည့်မယ်နော်အဲ့ဒါကိုပြောချင်တာမြတ်ဟင်ဒီဟာလေးရအဲ့လိုယူဆမှာဆိုရင်တော့ဧကဇာကာယရှိရမယ်ဒွိဇာကာဒိဇာကာပြောစရာမလိုတော့ဘူးနော်ဒါလေးဒီရရေးဓမ္မဆောမဆုံးလေးဘုန်းကြီး ပြီးဆုံးပြန်ပြောပြန်ပြန်ရေးပေးမယ်နော်ဒီပစ္စည်းကအဲ့ဒါလေးတွေအဓိကနားလည်ဖို့ပါပဲနောက်ပိုင်းမှာဟိုဇာလေးလေးနဲ့ဆက်ရှင်းမယ်နော်ဒီနေ့ဒီလောက်နဲ့တင်ရမယ်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရလွယ်ရောက်လာနိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြေပါဗျာပါရှင်ဗျာတာဓုတာဓုတာဓုပါဗျာ